အာသဇိမထေရဟောတဲ့တရားဂါထာလေးဂါထာကတော့သူလူပါပဲသူလူနဲ့တူပါတော်တော်မှတ်လောက်သားတော့သမဏကောင်းတဲ့တရားပါပဲအဲဒီတရားကိုလည်းဟောရမယ်ယေရမဟိတုပဘဝတေတံဟေတုံတထာဂတောအာဟတေတင်္စာယောနိရောဓေဧဝံဝါရီမဟာသမနော အသတိမထေကဇင်မာရိပုတ္တရာအလောင်းဥပဒိတဗရဝိုက်ကိုဟောတဲ့တရားပဲယေရမဟေတုဘဘဝတေတံဟေတုံတသကတောအာဟသေသင်္စာယောနိရောဓဧဝံဝါရိမဟာသမနောဒီကထာလေးကကြီးကလည်းအတော့ကိုလေးစားကြပါလေ ရှင်ဟောင်းတရားတွေပြုပြည့်တဲ့အခါကာလသာသနာတွေလိုက်ကြလို့ရှိရင်ဒီကာထာလေးကရေးထားတာလည်းလို့ကြီးနဲ့ဖြစ်စေငွေနဲ့ဖြစ်စေအမှန်တရားရှင်းကြတဲ့သေဒီတွေမှာရေးထားတယ်ဗမာလိုတာမဟုတ်ဘူးသူကဟိုအိန္ဒိယနာဂရီအခရာတွေနဲ့ရေးထားတာလည်းရှိတာပဲ။ အဲဒီနာရီရတရားတွေရှိကြတဲ့ခရာတွေတော့မှရေးထားတာကစီးရတာပဲစီးတော့မှတွေကသူဒီကထားတော့တော်လေးစားဝင်ရအိန္ဒိယမှာသာဂျီစေရီရောအဲဒီအဲဒီကစေရီရောရက်ကနေပြီးသာဗနာရတဲ့ခါကလာရှင်သာရိပုတ္တရာဓာတ်တော်ပါအဲဒီမှာလည်းပဲသူဟာဒီကထားလေးရှိတာပဲ အဲ့တော့ကြီးရတဲ့ဒီကဒါလေးကအလေးအလေးမြတ်ပြုတဲ့ကဒါရေဓမ္မာကျင်တရားတို့သည်ဟေတုဘဘဝအကြောင်းနဲ့မောစရှိကြကုန်၏သေတံထိုအကြောင်းနဲ့မောစရှိသောအကျိုးတရားတို့၏ဟေတုံအကြောင်းတရားကိုမဟာသမဏောယံမြတ်ဖြစ်တော်မူသောငါတို့ဆရာများစွာဆရာသည်အာဟဟောကြားတော်မူ၏ ဥပဒိတာပရဝိကမေးတာကိုသင်ဆရာကဘယ်လိုတရားတွေညာဟောလို့ဆိုတော့အဲဒီမြတ်စွာဘုရားဟောတော်မူတဲ့တရားကိုအကျဉ်းချုပ်ထုတ်ပြရတယ်ရေဓမ္မာကျင့်ပြသတိတုဘဝအကြောင်းနှင့်မောစရှိကုန်၏ဒေသံတို့အကြောင်းနှင့်မောစရှိသောကျိုးတရားတို့၏ေတုံကြောင့်တရားကို

ရာမြသည်အာဟဟောကြားတော်မူ၏မာသမနောရာမြဖြစ်တော်မူသောငါတို့ဆရာမြတ်စွာဘုရား၏ဧဝံဝါရီဤတို့ပင်ဟောကြားလေရှိပါသည်အတူတူလေးပဲသူတို့ကပါလဲဆိုရင် လောကမှာရှိနေတာတွေအကျိုးတရားတွေပဲတဲ့ဒီအကျိုးတရားတွေဟာအကြောင်းတရားရှိတယ်အကြောင်းကြောင့်ဖြစ်တဲ့တရားတွေဒါတော့ဒီအကျိုးတရားတွေရဲ့အကြောင်းတရားကိုလည်းငါတို့မြတ်စွာဘုရားဟောတယ်အဲဒီအကျိုးတရားတွေချုပ်ငိမ့်သွားတဲ့နိဗ္ဗာန်និရောဓဆိုတာရှိတယ်အဲ့ဒါကိုလည်းပဲဟောတယ်လို့တရိပ်ကတော့ဒီလောက်ပါအဲ့ဒါဆိုလိုတာကတော့သစ္စာလေးပါးတရားကိုဆိုလိုတယ် အကျိုးတရားရှိတယ်အကြောင်းတရားရှိတယ်အကျိုးတရားအကြောင်းတရားတွေချုပ်ငင်းရဆိုတာလည်းရှိတယ်အကျိုးတရားအကြောင်းတရားချုပ်ငင်းကြောင်းဖြစ်တဲ့တရားလည်းရှိတယ်ဒါပဲသူသစ္စာလေးပါးတရားဟောအကျိုးတရားတွေရဲ့အကြောင်းတရားကိုဟောတယ်ဆိုတဲ့ကအကြောင်းနဲ့အကျိုးရှိတယ်ဆိုတာကသင်္ချာအကြောင်းတရားသမှုရသစ္စာရှိတယ်အကျိုးတရားဒုက္ခသစ္စာရှိတယ်ဒါပဲလူရဲ့နတ်ရဲ့ ပုဂ္ဂိုလ်ရဲ့တ attva ရဲ့ခေါ်တာနေရတာမှန်ကတော့အကြောင်းနဲ့အကျိုးပဲရှိတာပဲလို့ဆိုလိုတဲ့သူကမနလေးနဲ့တရားပါသူကသာမန်ပုဂ္ဂိုလ်တွေနားလည်ဖို့မလွယ်ဘူးအခုတော့မြတ်စွာဘုရားရဲ့တရားတော်အကျယ်တွေကရှိပြီးတော့နေလို့သဘောပေါက်နိုင်ပါတယ်အခုတော့ဒီလိုမဟုတ်ဘဲနဲ့အတူချုပ်ကလေးကြာရုံနဲ့နားလည်ဖို့ရတယ်တော်တော်မလွယ်ဘူးကစင်္သာရိပုတ္တရာလောက်မှနားလည် အမှန်တရားပညာကြီးတဲ့ပုဂ္ဂိုလ်မှလာရဲ့အဲတော့အကျိုးတရားနဲ့အကြောင်းတရားပဲရှိတယ်ဆိုတော့ဒီလိုဆိုလို့ရှိရင်အကြောင်းရှိအကျိုးရှိအကြောင်းရှိအကျိုးရှိဒီလိုကြီးတဲ့သွားနေရတော့မလားဒီလိုလည်းမဟုတ်ဘူးအကျိုးအကျိုးတရားတွေခြုံငင်းတဲ့နိရောဓဆိုတဲ့နိဗ္ဗာန်တရားလည်းရှိအဲ့ဒါလည်းဟောတယ်တဲ့နိရောဓနိဗ္ဗာန်ဟောတော့နိရောဓခြုံငင်းရရောက်အောင်အဲကျင့်ရတဲ့အကျင့်လမ်းလည်းပဲကြည့်အောင်မှာပေါ့ အဲ့ဒီဟာကတော့ဒီတဲ့တဲ့ရိပ်မပါဘူးမပါပဲမဲ့လို့အဲ့ဒီရှင်ကြီးရနိရောဓတရားနိဗ္ဗာန်တရားကိုမြတ်စွာဘုရားဟောတယ်ဆိုတော့ဒီတရားသိဖို့ရနိလန်လည်းပဲမြတ်စွာဘုရားဟောတယ်ဆိုတဲ့အဓိကသူ့လိုလိုပါဝင်ပြီးတော့သွားပါတယ်။ဒါသစ္စာလေးပါးတရားကိုဟောတာပဲ။အဲဒီဒေသနာကြားနာရတာနဲ့ဥပဒိတာပရပိုက်ကသောတာပန်ဖြစ်တာပဲ။ဒါတော့မှတရားတော်လုံးမဟုတ်သေးဘူးလေသူက။ဒါသာခြေပိုင်းတစ်ဝက်လောက်တည်းဆိုတော့ ဒကာသာလုံးကြပြီးဖြစ်တယ်ဆိုတော့မှလည်းပဲအမှန်တရားကိုမြန်လာပါပြီအဲကာသာခြေပိုင်းတစ်ဝက်လောက်တင်မဲ့သောတာပန်ဖြစ်သွားတယ်အဲဒီဖြစ်ဖို့အကြောင်းကိုမြင်ဟောရမယ်လေမြတ်စွာဘုရားမပွင့်မီကတည်းကကြာကြောမြို့အနီးမှာဘုံသားရွာနှစ်ခုရှိတယ်ဥပဒိတ္တ ရွာတဲ့ကောလိတရွာတဲ့ဇမနဘုံသားရွာတွေပေါ့ဇမနရွာဥပဒိတရွာကအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်ရဲ့သားနာရိပုတ္တရာလောက်မှာဥပဒိတလိုပဲနာမည်ပေးတာကောလိတရွာကအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်ရဲ့သားသူလည်းရွာနာမည်နဲ့ကောလိတလိုနာမည်ပေးတာ အဲဒီဥပဒိသရွာကအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်နဲ့ဘောလိဒရွာအကြီးကဲဖြစ်တဲ့ပုဂ္ဂိုလ်နဲ့ဒီပုဂ္ဂိုလ်တွေကရှေးတွေကသူမျိုးဆက်ဆက်ကလေးကအမှန်တရားရင်းရင်းနှီးနှီးပေါင်းသင်းဆက်ဆံလာတဲ့ပုဂ္ဂိုလ်တွေပဲတသူတွေတသားတွေတမျိုးတွေလို့ပေါင်းသင်းဆက်ဆံလာတဲ့ပုဂ္ဂိုလ်တွေဒါကြောင့်သင်္သာရိပုတ္တရာအလောင်းဥပဒိသနဲ့ဇင်မာမောက္ကလံအလောင်းဘောလိဒ သူငယ်လေးတွေဟာငငယ်ကတည်းကကစားဖို့ကစားပဲပဲငငယ်ကတည်းကအတူနေလို့တူနေတူနေအမလားခင်မင်းရင်းနှီးနေတဲ့ပုံကိုယ်တွေရွယ်ရောက်လို့ကြီးလာတဲ့ခါကာလကြလဲအတူတူပဲနေကြတာပဲသူတို့မှာဒီစည်းဥစ္စာတွေကလည်းကြေပေါင်းများစွာပေါ်များကျော်သွားတဲ့ပုံသားတစ်သေးကြီးတွေဆိုတော့သူရံပရိသတ်တွေကလည်းများတယ်တဝူတဝူမှာ

အမှန်တန်ကောင်းတယ်လို့လောကဟိုပြည့်တုံကတော့မော့ကြည့်ရတဲ့ရင်းထားတွေပါပဲသိကောင်းတာတွေပဲအခုပြမော်တော်ကားတွေနဲ့ကြည့်လိုက်ရင်တော့လည်းတဲမကောင်းတာဘူးလို့လားတဲမဟုတ်လားဟိုတုန်းကတော့နံကုန်ကြည့်တာအခုပြတော့သာသကြီးနဲ့ထမ်းသွားတယ်လည်းပဲဘာမှချီးကျူးစရာပြုသွားတဲ့ပုဂ္ဂိုလ်လည်းသိကျစရာပဲတော်တော်နဲ့ရောက်မှာမဟုတ်ဘူးဟောမော်တော်ကားဆိုရင်မပြုံးနဲ့ရောက်တော့လည်းနံကောင်းဘူးတော့ ဒါပေမဲ့ဟိုခေတ်တုန်းကတော့ဘယ်လောက်ပဲရှိတာဒါကြောင့်ဥပဒိတလူလင်ရဲ့အချွေရာနေကတော့သန်းစင်မုံ900နဲ့သွားကြကြည့်လို့ရှိရင်သန်းစင်မုံ900ဆိုတော့ထားရတဲ့ပုဂ္ဂိုလ်တယောက်တယောက်၄ယောက်ဆိုရင်လူကြီးအများကြီးကုန်ပါလေမလဲဘူးပဲသူကအဲဒါဆိုလူ2000ကုန်ပါပဲဒါမလဲရသေးဘူးအလဲလဲကြည့်အောင်မှဒါတော့ကြောက်ထားနေမှာမဟုတ်ဘူး

အခုခေတ်ကအနေနဲ့ကြည့်ရင်တော့လေဟိုတုန်းကရုပ်ပုံတွေကဒီကြာကြာကဓာတ်ပုံကြိုက်တာတော့မကြည့်လို့ကြည့်လို့ချင်းအခုနေကြည့်ကြတော့ကောင်းကောင်းကောင်းနေမှမတင်တဲ့လို့သာအခုအဲ့ဒီခေတ်လောက်ရှင်းမကြတဲ့နှစ်ပေါင်းတစ်ထောင်တစ်ထောင်ကျော်လောက်ကြီး1500လောက်ကြီးရေးထားခဲ့တယ်ဟိုမှာ1500 2000လောက်ကနေနေတယ်1000နီးပါးလောက်ကရေးထားခဲ့တယ်ကျန်တကူက အယုတ်တွေပါတယ်ကြည့်ရရင်တော့အခုကလာဝတ်တယ်တော့မတူဘူးနေဝန်နိုင်မှုတွေမျိုးပြင်းတယ်ဒါပေမဲ့သူဖြစ်နေသူတော့ပြောစရာကောင်းနေတာပါပဲအဲဒါကြောင့်သင်္သာရိပုတ္တရာအလောင်းရှင်မမောဂလအလောင်းဖြစ်ကြတဲ့ဥပဒိသနဲ့ကောလိတတို့ကငငယ်ရွယ်ရွယ်ကအတူတူကနေတော့ကြီးလာတဲ့ခါကလာအတူတူကဘောလာသပင်တွေသွားကြည့်တယ်အတူတူကပဲ ပြောကြကြည့်တဲ့ခါကျလည်းသူတို့ကပြောကြတာပဲရည်ကြကြည့်တဲ့ခါကျကြည်ကြပါပွဲပွဲဆိုတော့ရည်ကြတွေရလုံးတွေပါလေရှိမှာပေါ့သူကဝန်တာစရာရှိတဲ့ခါဝန်တာတယ်စိတ်နှလုံးမသာမရာဖြစ်စရာတွေဟောပြတာကြောက်စရာလန့်စရာတွေဝန်နေစရာတွေကြတာလည်းရှိတာကိုဒီဟိုနာပြရတာဆိုတာစာကြည့်ပြီးသဘင်ရဲ့အရသာကကိုးဝါးရှိတာ

ဝန်နေစရာအပိုင်းနေကြတယ်လည်းဝန်နေကြလုံးမသာဖြစ်ကြဒီလိုဖြစ်နေတယ်သူတွေပါတွေပေးကြတယ်သူစားနေလောက်ကြတဲ့ခါကျတော့သုလတ်တွေပါတွေပေးရတာကိုသာကြည်တယ်သုလတ်ပေးရဒီလိုလုံးနေကြတာပဲတဲ့ဒါပဲမဲ့လို့ပါမီကညင်းပြီးလာတယ်ဒီနေ့တော့အချိန်ခါကာလကြတော့ပွဲကြည့်နေတဲ့သူတို့စိတ်ထဲမှာသမျိုးတမျိုးကြောင်းလဲလာတယ်စိတ်ကူးကြည့်ရဲတဲ့ငါတို့ဟာ ယခုမျက်မှောက်ဘဝအကြောင်းတော့ပြီးတာပဲနောက်တမလွန်ဘဝဘာဖြစ်မယ်ဆိုတာမပြီးနိုင်ဘူးစဉ်းစားတာပါရမီရှိတဲ့ပုဂ္ဂိုလ်ကစဉ်းစားတယ်ပါရမီမရှိတဲ့ပုဂ္ဂိုလ်ကမစဉ်းစားဘူးနောက်ဘဝအကြောင်းမစဉ်းစားဘူးနောက်ဘဝရှိတဲ့ဆိုတာကိုကြားဖို့မကြားခြင်းဘူးသူကမကြည့်ဘူးဆိုတာသဘောကျတယ်อืมဒါတော့ ယခုဘဝအကြောင်းသာငါတို့သိတာပဲနောက်ဘဝကြတော့ရှိရင်ဘာဖြစ်မလဲပဲရောက်နေမလဲခက်တာပဲဘုညာလည်းငယ်ငယ်တော့စဉ်းစားဘူးတို့ယခုဘဝတော့မိဘတွေသူမျိုးတွေတော့သိနေတာရှင်းဘဝကမိဘသူမျိုးတွေများဘယ်ကများဖြစ်ပါလိမ့်မလို့စဉ်းစားငယ်ငယ်တော့သောတော့ငယ်ပါသေးတယ် ပဲဘယ်လိုရှိနေမသိဘူး10နှစ်တောင်ရှိသေးဘူးငယ်ရည်အဲ့ဒီကအောက်ပဲငယ်ငယ်ပဲမေရွယ်ကများဖြစ်ပါလိမ့်မလို့အဲဘယ်ဘယ်ကများလာပါလိမ့်မလို့ဘယ်ဘယ်လိုမျိုးတွေကဒါပါလိမ့်မလို့ဒီဘဝကတစ်ခါသေးသွားရင်နောက်ဘဝကျလို့ရှိရင်ဘယ်သွားဖြစ်မှာပါလိမ့်မလို့ဒါတော့နောက်ဘဝကျမှတ်ပြီးအောင်ဘာလိမ့်ရလို့ပါမလို့ စာလေးများရေးယူသွားရအောင်မလို့လို့ဘာလို့လို့စိတ်ထဲမှာစိတ်ကူးကြည့်အဲ့ဒါလည်းမဖြစ်နိုင်ပါဘူးစာယူသွားဖို့ရတဲခဲ့တာပဲလို့ဆိုပြီးတော့ဒီတိုင်းပြီးသားရတာပါပဲရှင်းချောက်တော့မစဉ်းစားတာဘူးအဲ့ဒါကုရတိဘုရားပြန်ပြန်ပေါ်နေအောင်သံဃာနဲ့စပ်ပြီးတော့စဉ်းစားရတာတော်တော်လေးဝင်နေတာပဲလို့တတ္တဝါတွေကရှင်းမပြီးနောက်မပြီးနဲ့မြတ်စွာဘုရားဟောတာတရားတွေပြီးပြီးတော့ရှင်းချောင်းနောက်ချောင်းနေပြီးရတယ် အဲဒါဒီဥပရိသကောလိတာတွေကလည်းအဲဒီတိုင်းစဉ်းစားနေဒီဘဝအကြောင်းသာသိရတာပဲနောက်တစ်မလုံးဘဝဘာဖြစ်မှမသိဘူးအခုသူတို့ပွဲကြည့်နေတဲ့အခါမှာပွဲကြည့်ပရိသတ်တွေအများကြီးနေမှာပေါ့လေဟိုကသူခေတ်လိုက်နေပွဲကြည့်ပရိသတ်တွေခုခေတ်ကအခုခေတ်ဆိုရင်တော့ဗာများတာကိုပွဲကြည့်ပရိသတ်တွေအဲဒီမှာဒီပွဲကြည့်ပရိသတ်တွေဟာလည်းပဲ အနှစ်တရားအတွင်းလောက်ရှိကြမှာပဲတဲ့ဒီပရိသတ်တရားနှစ်တရားလောက်အတွင်းမှာအကုန်လုံးကုန်သွားမှာပဲနှစ်တရားလောက်အတွင်းမှာအမည်နာမည်လောက်တချို့ကြမှာပေါ့လေတို့အမည်နာမည်ပါပျောက်ပြီးဒီကလာပါမှမသင်ကြားပဲနဲ့ဖြစ်သွားတော့မှာပဲဒီလူတွေအစအနာချလို့မရပဲနဲ့ပျောက်သွားကြတဲ့လူတွေပဲသူကစဉ်းစားကြည့်တော့ဟုတ်တယ်လို့နှစ်တရားလားမှာဆိုတော့ အဲဒီပွဲကြီးတဲ့လူတွေကလည်းသိငယ်တာတွေပါမယ်မဟုတ်ဘူးတော်တော်ကြီးကြီးတွေပဲရှင်းမယ်။ဒါနှစ်တရားလည်းကြော်ပြီးရှိမှာမဟုတ်ဘူး။နှစ်တရားဟိုဘက်ကြရင်မဟာမရှိမဟုတ်တချို့ကလည်းလင်္ကာ10နှစ်လောက်ပြီးကုန်မှာကိုကျိုးလည်းပဲအနည်း10လောက်ကြာပြီးကုန်မယ်30လောက်ကြာရှိမယ်40လောက်ကြာရှိမယ်50 60နှစ်တရားတွေမှတော့မရှိဘူး။အဲဒီခါကာလကြတော့မြေကြီးရဲ့ရောက်မြေပြို့လို့ချင်းလည်းပဲအကျိုးဖြစ်ပြဖြစ်ပြီးတော့ ဘာမှရှိမှာမဟုတ်ပါဘူးသူကဒီကဘိုးဘွားဘိုးဘေးဆက်ဆက်တွေကြောက်ပြီးတော့စဉ်းစားလိုက်ရင်ဒီလူတွေဟာလည်းဒီလိုဒီလိုကုန်းကုန်လာခဲ့တာပဲဒုက္ခနဲ့သူတော့လည်းပဲတချို့ပုဂ္ဂိုလ်တွေကထက်တန်းကြလို့တချို့ပုဂ္ဂိုလ်ကလည်းအလတ်တန်းကြတချို့ပုဂ္ဂိုလ်ကလည်းအောက်တန်းကြလို့ဒုက္ခနဲ့သူတော့လည်းပဲနေလာကြတာပဲစားလိုက်ပေါက်လိုက်ပုံတော်လိုနေလာကြတာ အဲ့ဒါတွေကတကိတကိဒုက္ခကုံသွားတဲ့အခါကျပြုတ်ပြုတ်သွားတာပဲသားတွေသမီးတွေမြီးတွေမြစ်တွေကကြမ်းပြီးတော့ဆက်လာတာယုတ်တရားနာတရားတွေမဟုတ်သေးပဲနဲ့အကောင်ကြီးလိုက်ကိုစဉ်းစားတာကိုပဲဒီကအနိစ္စသဘောတွေတော့တော်တင်ကြနေတာပဲလူတွေတွေမဟုတ်ဘူးလူတွေနေထိုင်သုံးဆောင်တဲ့အသဝူပစ္စည်းတွေကလည်းဒီလိုပဲဒုက္ခနဲ့သူတော့ရှိနေတာတရားတစ်ပြေးပြေးနဲ့ပျောက်ပျောက်ပျောက်ပျောက်ကုန်တာ တချို့မျိုးကြီးတွေဘာမှမရှိတော့ဘူးခုဘုရားလက်ထက်တုန်းကအမှန်တကြီးကျယ်ခဲ့တဲ့ရာဇဂျိုမျိုးတို့ဘာဝတိမျိုးတို့ဆိုမျိုးကြီးတွေပေါ့ဗာရာဏသီဗာရာဏသီကတော့ရှိသေးတယ်အဲဒါကိုရာဇဂျိုတို့သာဝတိတို့ဆိုတာခုမရှိဘူးကတုလိုကြီးတို့ဆိုတာတော်တွေဖြစ်ပါလေဖြစ်ဘာမှရှားလို့မတွေ့တော့ဘူးအမျိုးကြီးတွေပဲသာဝတိကြီးတွေဘုရုံမသာနာခန္ဓာနာကြီးနေနေမှာပေါ့သူက ဝေသာလီကြီးတို့ဆိုတာတွေလည်းဘာမှမရှိဘူးအကုန်လုံးပြောက်ကုန်တာဟိုနိုင်ငံကဗမာပြည်ရင်တောင်မှပကံဆိုတာကြီးကနကြီးကျယ်တာကြီးပဲအခုဇွာလေးသာသာပဲရှိတော့တယ်ဘာမှရှိတာမဟုတ်ဘူးအဲဒါမျိုးကြီးတွေပါလားကြာတော့ပြောက်တော့တာအဲဒီမျိုးမှာလူတွေနေတဲ့နေတဲ့ခါတုန်းကအသုံးဆောင်နေမျိုးတွေရှိတာတွေလည်းဘာမှမရှိတော့ဘူးဒီဟောင်း စ္စည်းတွေကိုလိုက်ပြီးရှားပွေတဲ့ပုံကိုယ်တွေကရှားတော့ဥပွဲလို့ပါတော့ညာတော့ဒါလေးတွေအထူးစားလို့လည်းခုမှတော်မင်းကြီးတွေကဘေသနိုးမျိုးဆိုတာဟိုခုခေတ်တုန်းကပေါ်နေတာအနှစ်ပေါင်း2000လောက်ကြီးကနေမှာပေါ့2000 2000ကျော်ကြီးကနေမှာအဲဒီခေတ်တုန်းကသင်ကြားခဲ့တဲ့မျိုးမှာခုမြင်နေရတဲ့လားကြည့်တော့တူတော့ကိုယ်ကွယ်တို့ပတိစီတို့ဘာလို့ညာတော့ဒါလေးတွေရတာကိုဒါလေးတွေခုခေတ်တုန်းကအသုံးဆောင်လေးတွေဆိုပြီးတော့ သမင်းတွေကအထူးသိမ့်ဆက်ပြီးတော့ထားရတယ်နောက်နောက်နောက်လာတော့သားတွေကြည့်အောင်အဲ့ဒါတွေကအကုန်လုံးကြာတော့ကြောက်ွယ်ကုန်တာပဲဘာမှမရှိဘဲနဲ့ကြောက်ွယ်ကုန်တာအိဋ္ဌမမြဲတဲ့တရားတွေဆိုတာတော်တော်မှန်ပါပဲသာဝေကရမယ်ဆိုရင်ရစရာပါပဲအဲဒါကြောင့်ဥပဒိတာ နဲ့ကောလိတတို့ကပွဲကြည့်ရင်သူတို့အံဝေကဖြစ်ဒီလူတွေဟာနှစ်တရားလောက်ကျော်တဲ့ခါကျရင်ဘာမှရှိမှမဟုတ်တော့ဘူးဒီခါကျရင်ဘယ်ရောက်ကုန်မှမပြီးတော့ဘူးပြီးတော့ကိုခြင်းတရားနာခြင်းတရားသိခြင်းတရားတွေကလွတ်မြောက်တဲ့မောက္ခဆိုတဲ့တရားတော့ရှားဝေရကောင်းတာပဲတဲ့ဒါကသူတို့ရှိရတဲ့ အစဉ်လာရှိပါတယ်အိန္ဒိယမှာမောက္ခတရားဆိုတာမောက္ခတရားဆိုတာလွတ်မြောက်တဲ့တရားရှားဖို့ဆိုတာသူတို့ရှိရရှိပါတယ်ကျမ်းဂန်နေတယ်အဲဒါမောက္ခတရားရှားမှပဲလို့သိကူးတာနဲ့ကိုယ်ရဲ့စိတ်ဝင်စားကိုယ်ကရည်စရာပြောလို့သူတို့မရည်ကြဘူးဝမ်းမြောက်စရာပြောလို့လည်းပြုမှုရှင်ရှင်မရှိဘူးစိတ်ကြစရာနှလုံးမသားစရာတွေပြောလို့လည်းပဲစိတ်ညှိုးငယ်ခြင်းဘာကြောင့်မရှိဘူးသူကသူအိန္ဒိယပြီးတော့

အခုကြည့်တဲ့ဘွဲကြီးပြိတ္တတွေဟာလည်းပဲနောက်နှစ်တရားကြောက်ကြည့်မှာမဟုတ်ဘူးဒီတွင်းမှာအကုန်လုံးအကုန်လုံးပြောက်ကုန်ရမှာပဲပြီးတော့ဝိညာဉ်နာခြင်းသိခြင်းကလွတ်မြောက်တဲ့တရားတော်တို့ကြားကြားကောင်းတာပဲငါသာစဉ်းစားနေတယ်ဆိုတော့မင်းကတော့ဘယ်နဲ့လဲဟာငါလည်းသာစဉ်းစားနေဒါချင်းမင်းကလည်းသဘောတူလွတ်မြောက်တဲ့တရားတို့ကြားကြားစေကွာသိကူးရတယ် ပါရမီကြီးတဲ့ပုဂ္ဂိုလ်တွေဆိုသူကသူနှိုးဆော်လာတာဘယ်သူမှမတည်တွန်းလာတာမဟုတ်ပါရမီကမရှိဘူးဆိုမှတော့အဲဒီလိုသံဃာဖြစ်စရာတွေပြောရမယ်လို့စိတ်ကမဝင်စားပါဘူးသူကကြောက်စရာပြောလို့မကြောက်ဘူးသတိကတော်တော်ကောင်းတယ်။သမီးရဘေးတွေဘာတွေပြောလို့သူတို့ဘာမှမဖြစ်ဘူး။သူသုံးကောင်းကြီးတွေကိုသူကသုံးကောင်းတယ်။အဲဒီလိုသုံးကောင်းတဲ့လူတွေကသမီးရထဲမှာသူတို့တက်ကြည်နေတာပဲ။ဒီကော

ခါတိုင်းခါတိုင်းညစ်ကြေမှမသိဘူးအိပ်ကျော်နေတဲ့အခါကောင်းကောင်းအိပ်ကျော်ပြီးတော့သွားတဲ့ပုဂ္ဂိုလ်ဟာတရင်အိပ်လေရတယ်မလဲလင်းနေတယ်လင်းနေတာကိုအိပ်လို့တော့အားမရသေးဘူးဒီလိုအောင်မရတာအိပ်မပြောပြီးသမားတော့ညကတော့တော့နဲ့မကုန်နိုင်ဘူးအချိန်မကုန်နိုင်ဘူးညလာမဟုတ်ဘူးနေ့လည်းဒီလိုပါမဟုတ်တရားထုတ်တဲ့ပုဂ္ဂိုလ်တွေညတရားထုတ်မကောင်းလို့ရှိရင်နေ့ရမကုန်နိုင်ဘူးအချိန်ကတဲကုန်ပဲတရားအထုတ်ကောင်းနေပြီဆိုလို့ရှိရင်လည်းအချိန်ကကုန်မှမသိကုန်သွားတယ်

မဘုံနိဗ္ဗာန်တရားကိုမသိတဲ့ပုဂ္ဂိုလ်တွေမမရခီးစဉ်သူတို့အတန်တန်မရှိဘူးတွားနေမှာပဲอืมတွားနေမှာအဲဒါကြောင့်ပါရမီမရှိတဲ့ပုဂ္ဂိုလ်တွေမှာမမရဘေးနဲ့စပ်ပြီးတော့ပြောပြီးဟောဝင်မယ်လို့သူတို့ဘာဝေကပြရမှမသိဘူးကြောက်ရလဲအမှမသိဘူးသူတော်ကောင်းတရားလေးလာရအထုအမှမသိဘူးအခုပါရမီရှိတဲ့ပုဂ္ဂိုလ်တွေကြတော့

ပြီးတော့သူတော်ကောင်းတရားတွေလည်းကြားနာပြီးတော့နေရတယ်မတရားဖို့တရားနိဗ္ဗာန်တရားတွေလည်းယုံကြည်ရတာတရားတွေလည်းပြည့်စုံပြီးတော့နေတယ်ကျမ်းကျမ်းမှာမှလည်းကြည့်ပြီးတော့နေတယ်အကြောင်းညွှန်နေတယ်အဲဒီလိုစတဲ့အကြောင်းညွှန်နေတဲ့အခါကလာမေဖို့နိဗ္ဗာန်တရားကိုကြာဖို့ရကောင်းတာပဲရအောင်လို့အထုံမှပဲဒီတိုင်းသာနေသွားမယ်ဆိုလို့ရှိရင်တော့ဟိုက လောကထဲမှာကောင်းတဲ့ဥစ္စာကစဉ်းစားကြည့်တော့သူဘာမှရှိတာမဟုတ်ဘူးဘာမှရှိတာမဟုတ်ဘူးမိုးရွာတဲ့အခါကလည်းမောင်မိုးမောင်ကြီးကြာပြီးမိုးတွေရွာတဲ့အခါပြာစီလဲလိုက်တဲ့အချိန်လေးတစ်ချိန်တစ်ချိန်လေးအလက်ကလေးပေါ်လာတယ်လို့ပဲလောကထဲမှာကောင်းပါတယ်ဆိုတာလေးနည်းနည်းပဲမကောင်းတာတွေကများနေတာပဲလူလောကမှာလူချမ်းသာတွေနဲ့ပြောနေရတယ် ခံစားနေရတဲ့သုံးဆောင်နေရတဲ့ဆိုရင်ပဲလို့လည်းပဲသုံးဆောင်ရတဲ့ချင်းခံစားခြင်းပြောတဲ့ချင်းကနည်းနည်းပဲကြောင်းကြဆိုင်နေရတဲ့ချင်းတွေကများလာပဲဆိုရင်ကြီးကဘူပါနေရအင်းလည်းမกินတာကိစ္စတွေလိုက်ပြီးတော့လုပ်နေရဒါရီများနေတာပါပဲဆိုတဲ့ကဆန္ဒပါလေဘူပါတွေကနည်းနည်းပါဟောကြောက်ခဏပဲဆိုတော့ကြာလို့ရှိရင်ဆိုရင်ပြဘူပါနေရတဲ့ရှိကနောက်ကဝိုင်းနေတာပါ စိညစ်စရာစိကျက်စရာစိလုံးမသာစရာဘူးလူလောကမှာပြောနေသာသနာပေါ်ဝင်ပြီးတော့နေတဲ့ယာနေပါလေတပေါင်းကစိကျက်စရာစိညစ်စရာတွေကြည်သေးတာပဲသူလည်းအနေနဲ့အများရှိတာပဲသူကသိမများတာတကူပဲသူလည်းရှိတာတနည်းနည်းနဲ့သူကသိမချမ်းသာစရာလေးဆိုတာဟောကတိကပေါ်သေးတာအဲ့ဒါလေးတွေသိခံနိုင်တဲ့တရားလေးရှိနေဘူးရလို့သိမခံနိုင်လို့ရှိရင်ခက်တယ်သူကအဲ့ဒါကြောင့် လောကမှာလူဖြစ်ပြီးတော့ချမ်းသာပါတယ်ဆိုတာလည်းဘာမဟုတ်တာမဟုတ်ဘူးနတ်ဖြစ်တယ်ဆိုတာလည်းနတ်ကမမြင်ရလို့သူတို့လည်းဒီလိုပဲပူဇော်ပင်ကြတယ်ရှိကြတာပဲသူကဒါလည်းပဲသိမချရဘူးဘုံတော်လို့ရှိရင်နတ်ဘောကနေပြီးသူ့ပြေသွားယုံမနဲ့ငရဲတွေပါတယ်ကြာသွားဒီလိုဟာတွေကရှိသေးတာပဲအမတ်တမဲ့သွားနေရတာကျင်းတဲ့ချိန်နဲ့လိမ့်ကြသွားတာတော့ကြောက်ကြကောင်းကြီးကဒါတော့ကိုနတ်ဘောရောက်ပြီးချမ်းသာနေရတယ်ဆိုတာလည်းဘာမှဟုတ်တာမဟုတ်ဘူး

ဇိတကေသကံလာဆက်ဆရာကြီးကသူဘုရားကိစ္စယနာဆက်ဆရာကြီးကသူအဲတော့သိင်းကြီးဆက်ဆရာကြီးကသူအဲဆရာကြီး6ဝီရှိပုရဏကတော့မက္ခိကောသာလားဇိတကေသကံလာသူဘုရားကိစ္စယနာအဲတော့နိဂန္ဓနာတာဗုဒ္ဓအနိဂန္ဓချင်းချင်းကျန်ကျန်တို့ဒါတော့

သင်္ကြီးဆရာကြီးရဲ့တရားတွေကိုလေ့လာကြတာသင်္ကြီးဆရာကြီးရဲ့တရားကဘာတွေလဲဆိုတော့သင်္ကြီးဆရာကြီးရဲ့တရားကအခုသင်ကြားတွေ့ရတာတော့ဘာမှမဟုတ်ဘူးလို့သာကတော့ဘယ်ဟာမှသူကြီးဆရာမဟုတ်ဘူးသူများမေးရင်ကြောင်ွဲတတ်ဖို့ရအသိချောင်သိချောင်တဲ့နည်းပဲသူကတော့ အတိပရောလောကမေးကြလို့ရှိရင်တဲ့နောက်တမလုံးသဘာဝလောကနောက်တမလုံးလောကရှိသလားမေးကြလို့ရှိရင်ရှိတယ်လို့မဖြစ်နဲ့မရှိတယ်လို့မဖြစ်နဲ့ဘယ်နဲ့ရှိရမလို့ရှိတယ်လို့ဖြစ်လို့ရှိရင်လည်းပဲမရှိဘူးသဘောကျတဲ့ပုဂ္ဂိုလ်တွေက သောတကတက်နေအောင်ပဲမရှိဘူးပြင်ပြန်လည်းရှိတယ်လို့သဘောကျတဲ့ပုဂ္ဂိုလ်သောတကတက်နေအောင်ပဲပြီးတော့ဘယ်မှမဖြစ်နဲ့ဘုံလောကရှိသလားဆိုရင် ရှိတယ်လို့ဖြစ်ရင်လည်းပဲရှိတယ်လို့ပြောမှာပါပဲဒါပေမဲ့လို့ငါကရှိတယ်လို့တော့ဘယ်လိုမပြောဘူးနော်မရှိဘူးလို့ပြောမရှိဘူးလို့လည်းမပြောနော်မရှိလည်းရှိမရှိလည်းမရှိလားဒီလိုလည်းမပြောဒါချင်းရှိတာလည်းမဟုတ်မရှိတာလည်းမဟုတ်ဘယ်လိုလဲဒီလိုလည်းမဟုတ်ဘူးနော်ဒီပြင်ဘယ်နဲ့တော့ဘယ်နဲ့မှလည်းမဟုတ်ဘူးသူကဘယ်လိုဟုတ်သူကသူကတဲနေကြတယ်ဘာမှခဲဘူးသူကတော့ သူပိရိကကတော့ခဏလေးသင်လဲကြောက်တော့ဒါပဲပြီးရောပဲဘာမေးမေးသူကဒီလိုဒီနည်းနဲ့ပြရမှာဘူးအဲတော့ကောင်းမှုမကောင်းမှုအကျိုးတွေရှိသလားမေးလဲသူကဒီလိုပဲရှိရမှာကုသိုလ်အကုသိုလ်ရှိသလားမေးလဲဒီလိုရှိရမှာတဘောကတဘောကိုကြောင်းရှိပြီးသတ္တဝါတွေရှိတာရှိသလားဆိုလဲဒီလိုရှိရမှာဘာမေးမေးသူကဒီတိုင်းရှိရမှာဒီလို ဒီလိုဒီလိုလည်းမဟုတ်ဘူးဟိုလိုလည်းမဟုတ်ဘူးဒီလိုဟိုလိုမဟုတ်တာလည်းမဟုတ်ဘူးဟုတ်တာလည်းမဟုတ်ဘူးစသဖြင့်ကလည်းမရမသူဟာဒီကြောင့်ကြည့်ပဲနဲ့အဲဒီလိုကြည့်ပဲနီးတဲ့ဒါပါပဲသူတရားကတော့ဒီတော့ဇင်သာရိပုတ္တရာအလန္တပါဏီရင်းနေတဲ့ပုဂ္ဂိုလ်ကြီးတွေဒီတရားကြားရတော့သူခဏလေးသိတာပေါ့ဒီတရားကုံသွားမိကကမိကကသူကသာရွက်နေရင်သူက၄၅၄၅၀ကျောင်းကြည့်မှာကိုဘာမှမများဘူး

ဒီတိုင်းဆိုလို့ရှိရင်တော့တို့ဒီဆရာကြီးတွေလာပြီးတော့ယသိရမ်းပြရတာမာမလူရင်းကြိုးပြီးမှမဟုတ်ပါဘူးတဲ့ပြန်ပြီးနေမှာတော့သူကကျင့်ကြမှာမပါပဲဒါတော့ဇူရိကျွန်းဆိုတာကျေပါတယ်တဲ့ဇူရိကျွန်းဆိုတာဘယ်တော့မှဇူရိကျွန်းဆိုတာ

ပြင်းနေခြင်းတဲ့သူကနေသနိုင်ငံလေးတွေဒါကအနောက်မြောက်ဘက်ဒီမှာလည်းပဲသူနေသနိုင်ငံလေးတွေရှိတယ်အဲဒါအဲ့ဒီနေသနိုင်ငံလေးတွေနေရာကသတ်မှတ်ထားတာကိုပြတော့သူကအိန္ဒိယနဲ့တဝိုက်တင်ပဲရှိတာပဲဒါဘူရိပါကျွန်းဆိုအဲ့ဒါပဲအဲ့ဒီကျွန်းတွေဒါကြောင့်မို့လည်းပဲသူဟိုဇာနိဘတ်ဒီမှာပါတယ် လူရီပါကျွန်းဆိုတာဘာနဲ့တူတယ်ဆိုရင်လဲဥနဲ့တူတယ်အဲ့ဒီအိန္ဒိယတောင်ကျွယ်ကြီးကျွန်းတောင်ကျွယ်ကြီးကိုကြည့်ပြီးတော့ပြောတာအိန္ဒိယကျွန်းတောင်ကျွယ်ကြီးကဟိုဘက်တောင်ဘက်ချွန်းသွားတာကိုလဲဥကျွန်းနဲ့တူတာကိုအဲလဲဥကျွန်းနဲ့တူတယ်တဲ့အဲဒါကြောင့်

တချို့လည်းပဲတရားမှန်တော်တွေ့မသွားပါဘူးစိနာကုံသွားတယ်ကြားကြတာအနန္တဝင်လေးတယ်အဲဒါဘုရားမပွင့်တဲ့အခါကာလမှာလည်းပဲလူတွေကဒီလိုပဲကိုကျင်းနာချင်းသိချင်းခဲ့တဲ့တရားတွေရှားနေကြတာပဲဒါပေမဲ့လို့ဘုရားမပွင့်တဲ့အခါတော့ဘယ်သူမှလည်းမဟောနိုင်ပါဘူးဒီလိုပဲသင်တော်တဲ့တရားလေးသင်ပြန်လေ့လာပြီးကုသိုလ်လေးတွေပွားတချို့လည်းပဲရူပဇာအရူပဇာနေလောက်ရပြီးတော့မြမကြီးတွေရောက်သလောက်ပါပဲ အခုအကြောင်းညင်ညွှန်းလို့မြတ်စွာဘုရားဤသာသနာတော်ကြီးနဲ့တွေ့တဲ့အခါကလည်းတရားတွေလောလောကူရနေတာတရားတွေလောလောကူကူရနေတော့လူတွေကတရားတော်မှကြောင်းနေဦးမလို့ဖြစ်နေတာတရားတွေကလိုက်ပြီးတော့အဲဝင်လိုက်ပြီးတော့ကျွေးနေတာလည်းပဲစားပါအောင်စားပါအောင်ပြောသလိုတရားတွေကလိုက်ပြီးတော့ကျွေးနေတာကမစားဘဲနဲ့ကြောင်းနေသလိုဖြစ်နေတယ်သူကအဲဒီတော့ကမြတ်စွာဘုရားကလည်းပဲကွန်ထွန်းပေါ်ပေါက်ခါစားဆိုတော့တရားပွင့်မှလည်းသူတို့မကြည့်ရပါဘူး ee chachi a ma dinyebogodorine nyị biro m inye ie mg i abaci ben ira ụụ onye na ya dewere me ya wụo arkụ

ရောက်ခါစားပဲရောက်ခါစားတယ်ဒီအနည်းကြာကျင်မှုရောက်ခါစားဒီအနည်းသုံးရက်ရေတပတ်လောက်အတွင်းနေမှာရေတပတ်လောက်ကြာကျင်မှကြာမယ်နည်းသုံးရက်လောက်အတွင်းနေတူတယ်အဲမှာသူကပြန်ပြီးတော့ရောက်လာ

တိတရားလေးမကင်းမဲ့နဲ့သွားနေတာနောက်ပြန်ဆုံးရင်လည်းပဲသတိသံသင်းနဲ့ဆင်ခြင်ပြီးတော့ဆုံးအဲရှိဘေးရန်တဲ့ရှိမရှိကိုတဲ့တဲ့ကြည့်တဲ့မျက်နှာအနေထားကလည်းပဲသတိတရားနဲ့ကြည့်တော့ညူဝယ်ကြည့်တော့နောက်တော့ဘေးတော့စောင့်နေပြီးတော့ကြည့်တဲ့အခါကာလတွေမှာလည်းသတိတရားနဲ့ဆိုညူဝယ်ကြည့်သတိမရှိဘဲနဲ့ပုဂ္ဂိုလ်ကတော့ဟိုဘက်ကြည့်လိုက်ဒီဘက်ကြည့်လိုက်

ငါသိနေတယ်အခုအရှင်သာကြီးမတိကသူကယဟန္တာဆိုတော့သတိတံပဇင်နေသူကကောင်းကောင်းပြည့်စုံနေတာပဲဒါကြောင့်မို့ရှင်းလို့တိုးတက်သွားကုန်နောက်သို့ထုတ်လာကုန်တဲ့တဲ့ကြီးကုန်စောင်းတဲ့ကြီးကုန်လက်ကလေးတွေကိုယ်ကုန်ဆမ်းကုန်လုပ်ကြကုန်အဲ့ဒီမှာသတိတံပဇင်မကင်းမဲ့နဲ့ဆိုတော့သိမွေးပြီးတော့နေတော့ဒီလိုပုဂ္ဂိုလ်တစ်ခါမှမတူဘူး သိဉ္ဇဟနာတွေကမတွေ့ခဲ့ပဲဟာကိုသိဉ္ဇဟနာတွေတူတူနေမှာပါပဲလူပုဂ္ဂိုလ်တစ်ခါမှမတွေ့ဘူးဒါတော့လောကမှာတရားလူတရားများရှိတယ်တရားလူတရားများနဲ့ပြည့်စုံတယ်ဆိုရင်ဒီလိုပုဂ္ဂိုလ်ဖြစ်မှာပဲအဲအရဟတမေအရဟတကိုရောက်နေတဲ့ပုဂ္ဂိုလ်အရဟတမေအရဟတကိုတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဆိုရင်ဒီလိုပုဂ္ဂိုလ်ဖြစ်မှာပဲ

lguaraije e biri bụl u m a lmchiduod eje dug ezi na eje elo omedo wu bi eje ma mba maad mel b ọma ụ ji ra merigoro ma bia wụna aolaa obi ra adado ကုလားစင်တဲ့သူဆုံးမအဲနာရီဘုရားတွေလေအဲသတိမတိကတော့သူကုလားစင်တဲ့ဆုံးမဆုံးမကြွတော့နိုင်ဘုရားတော်ဥပဒိတာပရမိတ်ကသူကနောက်ရောက်ခံပြီးတော့လိုက်တကောက်ကောက်နဲ့သူကကြည့်ကိုယ်ဝင်သွားလဲသူကအောက်အောက်အလားလားကနေပြီးတော့ကြည့်ဒီရင်ကထွက်ပြီးတော့ဟိုသွားကြပြီဆိုအဲ့ဒီလိုက်တော့ကြမ်းဟိုမှာအလားလားကတော့နောက်ကတကောက်ကောက်လိုက်ပြောက်သွားမှာလို့နောက်ဆုံး ညာလာလာအောင်သုံးတော်လာအောင်ဆွံ့ရတဲ့ခါကာလကျတော့ညာနာမတွေကသတိမတွေကသူကအဲသုံးကပြန်လာသင်လျော်တဲ့နေရာကျတော့သုံးဖုံးမိမယ်လို့ထိုင်မလို့လုပ်တဲ့ခါကျတော့ဩဒီညာသူသုံးဖုံးမိတော့မှထိုင်တော့မှပဲဆိုတာပြီးတော့အဲဒီဥပဒိတာပြပိုင်သံသာယုရိယလောဥပဒိတာပြပိုင်ကသူဥပါလာတဲ့ပြည်ပိုင်းအဲခုံလေးဆိုတာပေါ့ခုံလေးတို့ပြည်ပိုင်းတို့ခင်းခုံလေး ပုံလေးရတယ်ပဲထိုင်ကြလေးဘယ်လိုဟာလေးလဲမသိငငယ်လေးပါပါလိမ့်မယ်တမိုင်းကြီးကြီးဆိုရင်တော့သွားရမှာဒီတော့တော့ဖြတ်ပါလိမ့်မယ်ငငယ်လေးနဲ့တူပါရဲ့တော့မြေကြီးပေါ်မထိုင်ရအောင်လို့ခုကလာဒီသားလေးနဲ့လုပ်ထားတဲ့ခုံလေးမျိုးဒီလိုဟာလေးရှိပါလိမ့်မယ်ခါသေးသေးအဲ့ဒါပရဝိုက်ခုပြိပါစကပိထားလို့ပါဘရောင်ညာထိုင်တဲ့ခုအဲဒီခုံလေးခင်းပြီးတော့သိ နောက်ကိုပေါက်ရည်သုံးရည်ဘူးရည်ဘူးထဲမှာရည်ပါတဲ့အဲ့ဒီရည်လည်းပဲကဆရာများကိုတတိယပြုရတဲ့ကျင့်ဝတ်တွေအဲ့ဒါတွေကိုသောသောကတွေကပြီးနောက်အတတိမကြီးကသုံးပုံပေးသုံးပုံပေးလို့ပြီးတဲ့အခါကျတော့မှအဲဒီဒီအကျိုးကြောင့်တွေလည်းပဲမင်းများပြောဆိုပြီးတော့တရားမေးတာကို

ဘာကမင်းမင်းမျိုးမှတော်ထွက်ပြီးတော့တရားကျင့်သုံးလို့တရားဖြစ်လာတဲ့ဘောရမဘုရားဆိုတာကြည့်တယ်ရှင်ဘောရမဆိုတဲ့ယဟမြတ်ဆိုတာကြည့်တယ်အဲဒီယဟမြတ်ကိုဒီပဲပြီးတဲ့ကာလယဟမြတ်ထာမှာပဲညာပြုခဲ့ပါတယ်ဒီဘောရမလည်းဆိုတာဘုရားအရှင်သူ့ဆရာပါပဲ ဒီပြရဲ့တရားကိုပဲသူသဘောကျတယ်လို့ပြောတာ။ဒါဖြင့်သင်တို့ဆရာကဘယ်လိုတရားတွေများဟောပါသလဲ။ဒီလိုကြောက်တာဘယ်လိုတရားတွေဟောပါသလဲလို့ဒီတရားနာကျင်တော့ဒါတော့မသတိမထေကဒီပရဝိုက်ဆိုတာဘုလုံးကမြတ်စွာဘုရားဤသာသနာတော်နဲ့ဆန့်ကျင်ပဲကို ။တန်းကျင်ပဲလည်းဖြစ်မှာပေါ့သူကအသာလည်းခိုင်းက6ခိုင်းရှိနေရတယ်ဆန်း။ဟိုဘောရောရသော်ပြခိုင်းကတခိုင်းတူးလာတာကိုတိုးလာတော့ခိုင်းအောင်တွေကကိုယ်ကိုဟောင်းနေသူကရှင်းအောင်နေတယ်လက်ဟောင်းနေပြင်းနေတာ။လက်ဟောင်းနေပြင်းနေတော့နောက်အသစ်ပေါ်လာတာကအသစ်နီးသေးထွင်းလာတယ်ဆိုတော့အဲပြောရလဲတော်ပြောပြောကြမှာပါဟိုတော့ကခုခေတ်မှာပြောလို့မရှိရတယ်ကွာအသစ်ဆိုလို့ရှိရင်နီးသေးထွင်းလာတယ်ဆိုတော့အဲက ဘရဝိုက်ကြီးကသူအတိုက်ခံလုပ်တယ်အပြစ်တွေပြောကြတယ်ဒါတော့ဒီဟာလည်းဘရဝိုက်ပဲသူသာသနာရဲ့ဟန်ကျင်တယ်ပဲတတိကတတည်းမနာပြောတာဒီတော့သူသာသနာတော်ရဲ့နည်းနည်းကိုတော့ပြီးအောင်ပြောမှပဲလို့ဒါလိုရည်ရွယ်ပြီးတော့ဇင်ယတသိမထေကခါချူချူလျှော့ပြီးတော့ပြောပါတယ်ငါရှင်

ဒါဒီပြောသမျှတွေချင်းကုန်ပြီဒါချင်းနေရာမကြသေးဘူးဆိုပြီးကနေမဆိုလို့ဒါသူသိတာသိမသိသေးဘူးနည်းနည်းလောက်ပဲသိတယ်သာသနာတော်ရောက်လာမကြသေးဘူးမကြသေးဆိုဘယ်လောက်ကြာတော့ဆိုတော့ဝါဇလာကြီးကနေပြီးရောက်လာတာကိုအဲ့ဒီကမှာဝင်ကြည့်တာသူဘွယ်လာသံတည့်ရရင်လည်းဖြစ်ပါလိမ့်မယ်ဒါမှမဟုတ်ရင်လည်းပြသလာကွယ်နေလို့ဖြစ်ရင်လည်းဖြစ်ပါလိမ့်မယ်သူအဲ့ဒါလောက်ပါဆိုတော့ ဝါစုဝါကောင်တော်သလင်းသတင်းကြိုးတဆောင်မို့နဲ့တော့ပြာတော့အဲပြာတော့ပြာဆိုလားပြာဆိုလားကြီးကြလို့ချင်း6လပြည်တော့6လခွဲလောက်ကျုံမှာပေါ့လို့ပါအဲဒါကြာသေးဘူးတဲ့ငါဒီသာသနာရောက်လာတာသမဏေမဟောနိုင်ဘူးဆိုတော့မှသင်္သာရိပုတ္တရာလောင်းဥပဒိတာပရပိုက်ကကြောက်တယ်အပ္ပဝါဘဟုဝါပါသတု

အနေပဲဟောပါတယ်အနေဒီပဲဟောပါတယ်သဒ္ဓါတွေကတော့အဖွဲအနှွဲ့တွေလုံမနေပါနဲ့လေအဖွဲအနှွဲ့တွေသဒ္ဓါတွေဝေါ်ဟာရတွေဝဲကြတွေစကားသဒ္ဓါတွေဆင်ပြီးတော့ဒါတွေမလုပ်ပါနဲ့လူရင်းလေးအနေဒီပဲသာဟောပါတော့ကြောက်တာပေါ့ဟုတ်တယ်အနေဒီပဲကလူတွေတကယ်တရားကြတဲ့ပုဂ္ဂိုလ်ကအနဲ့ပဲကြတာပဲ တရားမကြတဲ့ပုဂ္ဂိုလ်တွေကသရာကြတယ်သရာကြတယ်ပေါ့တရားမကြတဲ့ပုဂ္ဂိုလ်တွေကတော့သူကသရာကြတယ်တချို့ကျမ်းတွေပါလေစာအုပ်တွေပါလေလိုက်ပြီးတော့ကြည့်လို့ရှိရင်အဲသရာကြတယ်အ내ကိုမကြောက်အရေးကောင်းတာမကောင်းတာအဖွဲအနွယ်ကောင်းတာမကောင်းတာဒါတွေလိုက်ကြတယ်သူကအဖွဲအနွယ်မကောင်းရေးမကောင်းလို့ရှိရင်အ내တွေပဲတွေကကောင်းနေပေမဲ့လည်းအဲ့ဒါသူကလက်မခံဘူးသဘောမကြောက်ဘူးအဲ့ဒါ အရေးရသားစကလုံးကြောင်မြောင်းအသုံးဆုံးတွေကောင်းကောင်းဒါတွေလိုက်နေတာပဲကျိုးတရားနာကြတော့လည်းတချို့ကဒီလိုပဲအဲတရားချတဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုရင်တချို့ပုဂ္ဂိုလ်တွေကတရားသားမလိုက်ဘူးဟိုသရာတွေလိုက်နေတယ်သရာသရာဆိုတာချမ်းမဟုတ်ဘူးအယုအဆူတွေပေါ့သူကအယုအဆူတွေအယုအဖတ်တွေအဲပြောတဲ့စကလုံးတွေစကလုံးကောင်းကောင်းတွေ အဲ့ဒါလေးဒါလေးပဲသူသဘောကျနေတာပဲသူအဆူကောင်းရင်အယူကောင်းရင်အပြောကောင်းရင်ဒါလေးသဘောကျနေတာအဲ့ဒီတည်းကတော့ထုတ်ကြည့်လိုက်တော့ဘာလုံးမလို့ဒီဟောကောင်းပြောကောင်းတော့ဒီဟောကောင်းပြောကောင်းနဲ့ခေါ်တဲ့စကားလုံးတွေယူပြီးတော့ဘယ်နဲ့လုပ်ပြီးကျင့်မယ်တော့ဆိုချူကျင့်ကြပါမှမပါဘူးနားထောင်ကောင်းတာရှိတာပဲသူကနားထောင်ကောင်းတာလည်းပဲပြောစရာကောင်းတယ်ရည်စရာကောင်းတယ်အဲ့ဒါနဲ့သဘောကျနေကြတော့ကျင့်ကြတယ်တလုံးမပါတာမဟုတ်ဘူးမှာ ရေးကြည့်တာကကျင့်ဖို့ကြံဖို့အနဲ့အသားလိုလားသီလဘယ်လိုကျင့်ရမလဲသမာဓိဘယ်လိုကျင့်ရမလဲပညာဘယ်လိုကျင့်ရမလဲဒီတရားတွေကအရေးကြီးတာဒါကြောင့်မို့ရှင်သာရိပုတ္တရာလောင်းပြိဋ္ဌာပရောဟိုက်ကပြောတာအပံဝါအနေငယ်ဖြစ်စေဘုံဝါများစွာဖြစ်စေဘာသာသူဟောတာဟောပါတဲ့ဘာမှစိတ်နှောက်ချက်မရှိပါနဲ့တဲ့

သရာတွေအများကြီးလို့ပြီးအဖွဲ့နယ်တွေလုံးနေဘာလို့မလဲတဲ့နေသားဘာလို့ညင်လကားပဲဆိုတော့အရှင်သတိမထေရဒီကာသာဟောတာတူတူလေးဟောရတာသူကယေရမဟေတုဘာဝတေသံဟေတုံတထာဂတောအာဟဒေသစ္စာယောနိရောဓောဧဝံဝါရီမဟာသမနောယေရမအရှင်တရားတို့သည်ဟေတုဘာဝအကြောင်းတရားလင်မောစရှိကုန်၏ ဒေသံတို့အကျိုးတရားတို့၏ဒေသံတို့အကြောင်းတရားလည်းမောဆရှိတော်အကျိုးတရားတို့၏ဟေတုံမူလပဘဝဖြစ်သောအကြောင်းတရားကိုမဟာသမဏောဈာမြဖြစ်တော်မူသောငါတို့ဆရာမြတ်စွာဘုရားသည်အာဟောကြားတော်မူပါသည်ဒေသင်္ဆရောနေတော်တော့ဒေသံတို့အကျိုးအကြောင်းဒီအတ္တံတို့အကြောင်းကျိုးတရားတော်၏

ည်းနည်းလေးပြလိုက်ရင်အများကြီးမြင်တာအစနာလေးတွေ့ရလို့ရှိရင်အများကြီးမြင်တာအများကြီးကဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေကတော့အများကြီးဖြည့်ဖြန့်ပြနေတာတော့သဘောမကျဘူးသူနားမလည်ဘူးနားမလည်ဘူးအခုဘုန်းကြီးကဟောတရားတွေဟောနေတယ်လုပ်ငန်းတရားတွေတည်းတည်းချာချာကြာကြာနာနာ ပါဠိတွေသက္ကထာတွေဒီကာတွေနဲ့ကြားရေးထားတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေရဲ့တွေ့ပုံတွေရောသိပုံတွေရောဒါတွေရောရှင်းပြီးတော့ပြထားတယ်အဲ့ဒါပဲမဲ့လို့တချို့သဘောပေါက်တဲ့ပုဂ္ဂိုလ်တွေကဘာမှနားမလည်ဘူးဘာမှမသိဘူးဘာမှမဟုတ်ဘူးလို့ထင်နေတယ်သူ့သာကြတာကတော့တော်တော်ကိုကြတာပါပဲသူကဟိုတဲ့

ဘာမှသဘောပေါက်ဘူးသူနားမလည်ဘူးဒီရဲ့ဒီတိုင်းတရားထုတ်လို့ရှိရင်ဒီဟာဖြစ်လိမ့်မယ်ဆိုတော့သူတို့မယုံကြည်ဘူးနားမလည်လို့မယုံကြည်တာသူတို့သိမှမသိတဲ့ဟာကိုအဲ့လိုဖြစ်အဲ့ဒါကပါရမီမရှိတဲ့ပုဂ္ဂိုလ်တွေပါပဲဒါကတော့မတတ်နိုင်ဘူးဒါကတော့ခုပြတာမန်ပုဂ္ဂိုလ်ပြောနေဘုရားတော်မတတ်နိုင်ဘူးမြတ်စွာဘုရားတော်ကဘယ်တော့မှမတတ်နိုင်ဘူးလေဒါကြတဲ့ ငါပြဒီလိုတရားတွေပြည့်ပြည့်စုံစုံဟောနေတာနားမလည်တဲ့ပုဂ္ဂိုလ်ဘယ်နှမှမလုံးနိုင်ဘူးတဲ့မတတ်နိုင်ဘူးတဲ့ဒါအာနာပုဂ္ဂိုလ်ခေါ်သေးတဲ့ဒီပုဂ္ဂိုလ်ကညာရှိပါရမီရှိတဲ့ပုဂ္ဂိုလ်တွေကဒီလိုနည်းနည်းလေးကြားလိုက်ရင်အများကြီးမြင်ပါတယ်လောကမှာဟိုခေတ်တုန်းကရောခုခေတ်ရောပါတယ်လူတွေထင်နေတာပဲနဲ့ထင်တယ်ဆိုတော့အကြောင်းတရားအကျိုးတရားလို့မသိကြပါဘူး ပုဂ္ဂိုလ်သတ္တဝါတွေဟာအကောင်းထဲလိုက်ကြည့်ပြီးနေတယ်လို့ထင်နေပါလေလူတွေဟာအကောင်းထဲလိုက်ကြည့်ပဲကြည့်နေတယ်လို့ထင်နေတယ်အဲဘာသာတရားမြင်ရတဲ့ပုဂ္ဂိုလ်တွေကဆိုလို့ရှိရင်တော့လူဟာမိဘနဲ့ကနေပြီးဒီကလာဒီကလူဖြစ်လာတယ်ပေါ့လေအဲဒီကနေပြီးလူဖြစ်လာမွေးလာတယ် မွေးလာပြီးတော့သေသွားတော့မရှိဘူးအဲဒီအတွက်မှတော့သူရှိနေတာလူဟာကောင်းတယ်ကြီးပြီးနေတယ်လို့ထင်တာညာကဘာသာတရားမှမရှိတဲ့ပုဂ္ဂိုလ်တွေဘာသာတရားမရှိတဲ့ပုဂ္ဂိုလ်တွေတချို့ကလည်းပဲကိုယ်ဘွားကနေပြီးဒီဘွားရောက်လာတယ်အကောင်းထည့်လိုက်ပဲရွှေ့လာတယ်ဒီဘွားမှာလူပြစ်ပြီးတော့မွေးလာတယ်သေတဲ့အခါကာလကျတော့ဒီဘွားရွှေ့သွားကြတယ် တဏှာရမှာသတ္တဝါတဏှာသူဖြစ်သွားကြတယ်ဒီလိုပဲအကောင်ထည်လိုက်ပဲသူကဟိုဟိုပြောင်းလိုက်ပြီးချွေးလိုက်ပြီးလို့ထင်းနေတယ်အဲတော့သတ္တရနဲ့ဥစေရပဲဒီနှစ်ခုပဲရှိတယ်အဲဒီဘဝမှာပဲလူဖြစ်လာတယ်သေတဲ့ခါလဲဘာမှမရှိဘူးဆိုရင်တော့ဥစေရကိုသူကဥစေရပဲသူကတော့အဲဟိုဘဝဒီဘဝပြောင်းလဲပြီးတော့ချွေးသွားနေတဲ့သတ္တဝါဟာအဲဒီလိုဟာကသာသောတာရည်ကြီး အဲဒီလိုအယူတွေမှာသူကအကြောင်းတရားအကျိုးတရားမဟုတ်ဘူးအကောင်လိုက်ပဲလူဆိုတာလည်းအကောင်လိုက်နတ်ဆိုတာလည်းအကောင်လိုက်ဒိဋ္ဌာန်တွေလည်းအကောင်လိုက်သတ္တဝါတွေလူလူရဟူလည်းမြတ်အသက်ရှင်တာတွေအကောင်လိုက်ပဲအကောင်လိုက်အသက်ရှင်နေတယ်လို့သူသင်နေရတယ်အကောင်လိုက်ကောင်လိုက်အသက်ရှင်တယ်အကြောင်းတရားအကျိုးတရားမဟုတ်ဘူးအခု

မျက်စိရှိလို့လည်းမြင်တယ်အသင်းရှိလို့လည်းမြင်တယ်နှလုံးသွင်းမှုရှိလို့လည်းမြင်တယ်အကြောင်းလည်းရှိလို့လည်းမြင်တယ်ဒီထဲမှာမျက်စိနဲ့အသင်းနဲ့နှလုံးသွင်းမှုဒီသုံးခုကပြဓာနာပါအဲဒါကြောင့်မြင်မှုဖြစ်လာတာမျက်စိရှိရမယ်မျက်စိမရှိရင်မမြင်နိုင်ဘူးအသင်းရှိရမယ်အသင်းမရှိရင်မမြင်နိုင်ဘူးနှလုံးသွင်းမှုရှိရမယ်နှလုံးသွင်းမှုမရှိရင်မမြင်နိုင်ဘူး မျက်စိလည်းရှိတယ်အစင်းလည်းရှိတယ်နှလုံးသွင်းမှုလည်းရှိတယ်ရောင်လင်းထောက်ပါကူညီလည်းရှိတယ်ဆိုရင်အဲ့ဒါမြင်သွားမြင်မှုလေးဖြစ်လာအဲ့ဒါမြင်တဲ့ခိုက်တာနေဖြစ်တာပဲပဂရိပုဂ္ဂိုလ်ရဲ့နေအားချင်းဆိုရင်ဒီလိုမဟုတ်ဘူးမြင်အားရှိတဲ့ငါကပဲမြင်သွားတယ်မြင်တာငါပဲပုဂ္ဂိုလ်သတ္တဝါပဲဒီလိုထင်နေတာပေါ့သူကသဘာဝဓမ္မနေအားချင်းဆိုရင်မြင်တာကပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးသဘောတရားပဲသူခိုက်တာနေဖြစ်လာတာ ဒုက္ခိုက်တာကိုပြည့်လာတယ်အဲဒီခိုက်တာမှရှိတာစတုန်းကရှိတာမဟုတ်ဘူးအခုမြင်တာမြင်ပြီးရင်လည်းသူပျောက်သွားတာပဲနောက်တစ်ခါမြင်လည်းအသေးပဲနောက်တစ်ခါမြင်လည်းအသေးပဲအဲဒါအကြောင်းတရားလည်းအမွန်စရှိတဲ့တရားတွေတဲ့ဗျမြင်မှုသို့သူကြားမှုတွေနားမှုတွေစားသိမှုတွေတွေ့သိမှုတွေဒီကုသနာကြံသိမှုတွေအကုန်လုံးအတူတူပါပဲကဲကဲတရားဆောင်မှုပဲသိနေမှုတွေမှာကတော့တရား တရားတွေကအကျဲတွေဖြစ်နေတယ်ဆိုတာနည်းနည်းနည်းနည်းတွေခက်တာကလည်းသိမရှိဘူးဒီနာကြတော့တရားရောက်တာနည်းနည်းလေးသူရအောင်လေမျက်စိရှိ၍မြင်သည်အသိရှိ၍လည်းမြင်သည်အကြောင်းလည်းရှိ၍လည်းမြင်သည်နှလုံးသွင်းမှုရှိ၍လည်းမြင်သည် မျက်စိကြည့်၍မြင်သည်အသင်းကြည့်၍လည်းမြင်သည်အယောင်လည်းကြည့်၍လည်းမြင်သည်နှလုံးသွင်းမှုကြည့်၍လည်းမြင်သည်သက္ကောသပရိစ္ဆာရူပိသဥပ္ပစရိသက္ခုဝိညာဏံသက္ကောသမျက်စိရုပ်ကို၎င်း

အဲဒီအကြောင်းတရားတွေရှိလို့မြင်မှုလေးဖြစ်လာသည်တဲ့ဒီမြင်မှုလေးကငါလည်းမဟုတ်သူလည်းမဟုတ်ကိုယ်ကိုယ်မဟုတ်သတ္တဝါမဟုတ်ယောက်ျားမဟုတ်မိန်းမမဟုတ်အသက်ရှင်နေတဲ့အကောင်မဟုတ်မြင်တဲ့သဘောလေးပဲဟိုသေချာစဉ်းစားကြည့်လို့ရှိရင်မြင်တဲ့သဘောလေးတစ်ခုတည်းကွက်ပြီးစဉ်းစားကြည့်ဘယ်ပုဂ္ဂိုလ်သတ္တဝါကောင်ဟုတ်လိမ့်မှာတော့မြေရပြည်သာလည်းမဟုတ်ဘူးသူခိုက်တာမှာဒီခိုက်တာလေးသူမြင်သွားတာမြင်တဲ့ခိုက်တာလေးကြည့်တော့ဒီမြင်ခိုက်တာတော့သူမရှိသေးဘူး

eric. bụ anyị nyere be ogomazọ ihe ere nyere ihe jji e ja brzweunye ya na einụz ewuwenere obebiri ise bụlri မြင်သိမှုတွေဖြစ်လာဒိဏသင်္ကတိဖာသောဒိဏသုံးပါသောတရားတို့သင်္ကတိပေါ့ဆိုရင်ကြောင့်ဖာသောအာယုန်၌စိတ်တွေ့မှုဖတ်တာသည်ဥပဒိတိဖြစ်ပေါ်လာသည်တဲ့မျက်စိရဲ့ဆင်းရဲမြင်သိမှုရဲ့ဒီသုံးခုဆုံပြီးတဲ့အခါကာလမှာမြင်သိတဲ့စိတ်နဲ့မြင်ရတဲ့အခြင်းနဲ့တိုက်ခိုက်သွားတယ်လို့တွေ့သွားတဲ့ဖတ်တာတွေပေါ်လာတယ်လို့ဒါလည်းအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပဲ အာသာဒေစရာတွေ့တည်ရင်ဟူသောအကြောင်းကြောင့်ဝေဒနာခံစားမှုဝေဒနာတွေဥပ္ပဇ္ဇိဖြစ်ပေါ်လာ၏အာရုံနဲ့စိတ်တွေ့လိုက်တာနဲ့အာရုံနဲ့စိတ်တိုက်လိုက်တာနဲ့တခါလဲခံစားမှုတွေပေါ်လာတယ်ကောင်းတဲ့အာရုံနဲ့တွေ့ရင်ကောင်းတဲ့ခံစားမှုလေးပေါ်မကောင်းတဲ့အာရုံနဲ့တွေ့ရင်မကောင်းတဲ့ခံစားမှုလေးပေါ်လာစိတ်နဲ့အာရုံနဲ့တွေ့လိုက်လို့ရှိရင်စိတ်ထဲမှာအာရုံပေါ်လာတယ်

ဖတ်တာကြောင့်ဝေဒနာလေးတွေဖြစ်နေတာအာယုန်နဲ့စိတ်မတွေ့ရရင်အာသာမှုမဖြစ်နိုင်ဘူးဘုံမှာသူ့သူ့ရဆိုရင်သူ့နဲ့လူနဲ့ရှိမှမတိပဲနဲ့သူ့ကမသူ့မနာဘူးအဲထိလို့ရှိရင်တော့နည်းနည်းနည်းနည်းထိရင်နည်းနည်းနာတာပဲနည်းနည်းကြီးထိရင်နည်းနည်းကြီးနာတာပဲခလုတ်တိုက်ပြန်ပြီးတဲ့သူတို့ပဲဒီခလုတ်နဲ့ပြီးရင်ခြေထောက်နဲ့ပါနဲ့ထိတိုက်ခိုက်သွားမှ မတိုက်ခိုက်ပဲနဲ့နာသာမဟုတ်ဘူးသူကအပူရင်းအေးတွေလောင်ညာပြီးတယ်ဒါတွေလည်းအပူနဲ့အေးနဲ့ထိမှပဲဟောစိတ်ကူးထဲမှာစိတ်နှလုံးမသားများတွေဖြစ်နေကြပြီးတဲ့စိတ်ပြည့်စရာတို့ငုံနေစရာတို့လွန်စရာဆွေးစရာတွေအဲဒီလိုအာယုန်နဲ့တွေ့တဲ့အခါကျစိတ်ချမ်းသာမှုတွေဖြစ်တာပဲမတွေ့ရင်မဖြစ်သေးဘူးတချို့ခင်မရင်းနှီးတဲ့ပုဂ္ဂိုလ်အမှန်တန်ကိုရင်းနှီးနေတဲ့ပုဂ္ဂိုလ်တွေဟာ လောကအနေနဲ့ပြောမယ်ဆိုရင်လင်းတို့မယားတို့သားတို့သမီးတို့ဒီလိုဟာတွေပေါ့တယ်အမေတို့ဘေးတို့သမဏယဉ်တဲ့ပုဂ္ဂိုလ်တွေအဲ့ဒါတွေအကြောင်းအားလျော်စွာတခြားတစ်ပါးမှာကိုမသိတဲ့ကိုမြက်ွယ်မှာသိနေပါပြီတဲ့ဟောမသိဘူးမကြသေးဘူးသတင်းမကြသေးဘူးဆိုဘာမှဖြစ်သေးဘူးဘာမှဖြစ်သေးဘူးဆိုစိတ်ပူရမှာဘာမှဖြစ်သေးဘူး အဲဒီကသတင်းကြားပြီဟိုမှာပြင်းရင်ဒီခါလေးသိကြတယ်ဆိုရင်သမလေးဒီခါလေးမှာသူလဲလုံးနေတာမှာပြောနေတာဟိုမှာသိနေအာယုနဲ့သွားတွေ့တာကိုသိနေတာအစလုံးကသိတာမတွေ့သေးတာမတွေ့တော့ဘာမှမဖြစ်ဘူးကွာသိတဲ့တွေ့တာနဲ့ဒီခါလေးမခံကြီးမခံတာတွေသိတာမပြောနဲ့တချို့အဲဒီဒုက္ခဝေဒနာတွေဖြစ်လုံးအကြည့်ပြီးတော့စိတ်တွေပေါက်ပြန်တော့လည်းရှိတယ်ယူတော့တော့လည်းရှိတယ်ချိုးသေးတော့သေးတတ်တယ်อืม ahayeaaụmk wo rrla nejiaawe ahị oye efei a ọnwa ọrụ erochie we na aawejewaihe akaụm ya bụ uwe hiya tee rrọ mbaw

အမူအရာတွေတွေ့တွေ့တိုင်းဟာသူ့မှာတခါလဲကောင်းစားချမ်းသာမှုတွေဖြစ်နေတာပေါ့လေဒုက္ခဝေဒနာတွေဟာတာကသူအများကြီးတွေ့နေတာပေါ့သူကသူအများကြီးသူ့လိုက်တာနဲ့တော့တူတယ်သူကခလုတ်အများကြီးတဲ့လိုက်တာနဲ့တူတယ်သူကဒါတဲ့ဝေဒနာတွေသူ့မှာအကြီးကျယ်ဖြစ်နေတာလွန်စရာပူစရာဆွေးစရာတွေကြရင်လည်းပဲသူ့မှာလွန်လို့ပူလို့ဆွေးလို့တခါလဲဝင်လေစိတ်နှလုံးမသားများတွေဖြစ်အဲဒါဖာသာရဝေဒနာဖြစ်တာတဲ့အဲဒါ

ịdara erị ejidena jegalee loni ajina rị e ja idee bede naabaharị na aaọjiio ọnwụ jizra mụụaaajabu

ကုသိုလ်လုပ်ဖြစ်တာရှိတယ်အကုသိုလ်လုပ်ဖြစ်တာရှိတယ်တရားတဲ့ဤလုပ်ဖြစ်တာရှိတယ်မတရားတဲ့ဤလုပ်ဖြစ်တာရှိတယ်သူသွားရှိတော့သူအင်အားရှိတော့တခုတော့သူလုပ်တော့တာအဲဒီမှာကာမဘဝဖြစ်တယ်တဲ့ဘဝဖြစ်စရာဇာတိဘဝဥသောကြောင့်ကြောင့်ဇာတိဘဝဖြစ်ဖြစ်တယ်ဟောဒီကနေ့ကျတော့အဲဒီကိုပြုထားတဲ့မှုလေးဆွဲလန်းပြီးတော့သိသွားတော့အဲဒီဆွဲလန်းတဲ့ဆွဲလန်းမှုအားလျော်စွာပေါ့လေဒီကနေ့မှာဆွဲလန်းတဲ့အတိုင်းပဲဟိုမှာဘဝတဲ့ စိတ်ကလေးဖြစ်တာပေါ့ဒီကသုရိစိတ်နောက်ဆုံးစိတ်ကလေးဆုံးမဲ့တာနဲ့နောက်စိတ်စိတ်ကလေးကဆွဲလန်းတဲ့အတိုင်းအာရုံပြုပြီးတော့ဘောအတိဖြစ်တာပရိသေစိတ်ဖြစ်အဲဘောဒီဆရာဇာတိဖြစ်သွားပြီကုသိုလ်ကံနဲ့ပြုထားတဲ့ပုဂ္ဂိုလ်ကုသိုလ်ကံဆွဲလန်းပြီးလူဘဝနာဘဝတွေဒီအကုသိုလ်ကံပြုထားတဲ့ပုဂ္ဂိုလ်တွေအကုသိုလ်ကံနဲ့ဆွဲလန်းပြီးတော့ငရဲတိစ္ဆာပြိတာအပယ်လေးပုံမှာဖြစ်ဘောဖြစ်သွားတယ်ဘဝပြေစရာဘဝဆိုကြောင့်ဇာတိဘဝသိခြင်းမှု ပရိသေဟုခေါ်သောဇာတိသည်ဥပ္ပစ္စတိဖြစ်ပေါ်လာ၏ဖြစ်ပေါ်သောဇာတိထင်ရှားတော်လာပါပဲပေါ်လာတာဇာတိသည်ဇရာဇာတိဟူသောအကြောင်းကြောင့်ဘဝသည်ခြင်းမူသောအကြောင်းကြောင့်ဇရာမရဏံပူခြင်းသိခြင်းသည်၎င်းလောကဝိဇ္ဇာဒုက္ခသောနာသူပါသာဆိုရင်ပူဆွေးခြင်းကိုရွေးခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်လုံးမသာခြင်းစွာပူပန်ခြင်းတို့သည်ဥပ္ပဇ္ဇံတိဖြစ်ပေါ်ကုန်၏ အဲဒါတွေလည်းပြည့်လာတယ်တဲ့ဘဝအပြီးချင်းမှတော့ပြည့်ရဘဝတစ်နေ့ကျရင်ဦးပါပဲနိုင်ပိုင်းနိုင်ပိုင်းတိုင်းရက်ပိုင်းတိုင်းလပိုင်းတိုင်းနှစ်ပိုင်းတိုင်းကိုမင်းရောင်မှုတွေပြည့်လာကိုမင်းရောင်မှုဖြစ်ပြီးတော့ဆိုကြပေးမှာမသေးသေးခင်ဆိုရင်ဇာအကြောင်းတွေပေါ်ရင်ဆိုရင်ကိုကျွေးရမယ်ငူကျွေးဇာအကြောင်းတွေပေါ်တဲ့အခါငူကျွေးရမယ် ကိုယ်ဆင်းရဲစိတ်ဆင်းရဲတွေလည်းတွေ့ရပါမတွေ့လို့မဖြစ်ဘူးသင်လုံးမြင့်စွာပူပန်တဲ့ပါရတာတရားတွေလည်းတွေ့ရမှာဖြစ်ရမှာပဲအဲ့ဒါပါပဲဇာတိပစ္စယဇာတိဟူသောအကြောင်းကြောင့်ဇာမရဏဟူခြင်းသိခြင်းတွေ၎င်းသောကပရိသဒုက္ခဒေါမနတို့ပါရသာဆိုရင်ပူဆွေခြင်းကိုကြွေးရခြင်းကိုဆင်းရဲခြင်းသိဆင်းရဲခြင်းသိလုံးမသာခြင်းသာ ဘူပန်ရခြင်းတို့သည်၎င်းတန်ဖိုးသည်ဖြစ်ပေါ်ကြကုန်၏ဧဝံဤသောကဒီကနေ့ချင်းကေဝလသာချမ်းသာနှင့်မရောကျသောဣဒ္ဓတရဆွေကန္နာသာဤဆင်းရဲသို့ဤသမုဒိယဖြစ်ခြင်းဟောတည်ရှိတာပါပဲဒီဆင်းရဲသိဖြစ်တာပဲဒီထဲမှာကောင်းတာတစ်ခုမှမပါဘူးတဲ့လူတွေသတ္တဝါတွေကကောင်းတယ်ထင်ပြီးတော့သာယာကြတယ်ဒီထဲကောင်းတာမပါဘူးဟုတ်လားမြညာကနေပြီးတော့စတာပါနော်ဒီဥစ္စာမြင်စရာမျက်စိ အကြောင်းဖြစ်တဲ့မျက်စိနဲ့အစင်းရှိတော့မြင်မှုလေးဖြစ်မြင်မှုဖြစ်တော့မြင်ရတာနဲ့စိတ်ထဲမှာသင်္ချာတွေ့ပါသင်္ချာတွေ့တော့အဲ့ဒါလေးခံစားမှုဝေဒနာလေးဖြစ်ကောင်းတဲ့ဘောမကောင်းတဲ့ဘောလေးဖြစ်အဲဒီကောင်းတဲ့မကောင်းတဲ့ရတာလေးပေါ်လာတော့ပါရမှုလေးသဘောကျမှုလေးဖြစ်သဘောကျတော့ဆွဲလာမှာစိတ်တွေကဆွဲလာတာဖြစ်ဆွဲလာတဲ့အတိုင်းကောင်းစားခြင်းလို့ကောင်းအောင်လို့သူအထုတာပါပဲ။

ကြားမှုသောတာဝိညာဉ်နဲ့ဥပ္ပဒိဖြစ်ပေါ်လာသည်နားနဲ့ကြားစရာသားနဲ့အဲ့ဒါလေးသုံးပြီးတဲ့အခါကြားမှုလေးဖြစ်တယ်ဒီမှာလည်းလုံးဝမှုကတော့ပါရပြီးတော့ဟိုအတန်ဖြစ်ရဌာနနဲ့နားနဲ့ကြားတဲ့အသာရှိမရှိတဲ့ခင်းလင်းမြင်ကလည်းကြည့်အောင်ကြားတဲ့အကာရှိနေတော့မကြောက်အဲ့ဒါတွေကတော့အကူအညီတွေမို့ဒါတွေကိုဒီတဲ့ဒေသနာတွေထည့်မထားဘူးအရေးကြီးတာအရင်းကငခုပဲထည့်တာလေနားနဲ့အမှန် နာနဲ့ဗာကြောင့်ကြာမှုဖြစ်လာတဲ့ကြာမှုဖြစ်တော့ကြားရတဲ့အာရုံနဲ့တွေ့တဲ့ဖတ်တာဖြစ်ဝေဒနာဖြစ်တာဖြစ်ရောက်တော့ဒီလိုပါပဲအဲနှာခေါင်းနဲ့အနနှာခေါင်းနဲ့အနရှိလို့နာမှုဖြစ်ခဲ့သူကြောင့်လည်းပူသွားပါတော့ပြီးပြီးပါပြီတော့ကဲသွားမယ်မျက်စိနဲ့အဆင်းရှိ၍မြင်မှုဖြစ်သည်နားနဲ့အသာရှိ၍ကြားမှုဖြစ်သည် na-ena na iwe, iwe, iwe, bi njiwe n'amaojb lanayrjiwe yob ndujwe cibojeb iwe. ကြံသိမှုဖြစ်သည်စိတ်နှလုံးနဲ့သဘောအာယုံရှိ၍ကြံသိမှုဖြစ်သည်အဲဒါစိတ်နှလုံးဆိုတာကတော့ကြည်ကြည်သောစိတ်တွေပေါ့စိတ်ရှင်ကြည်လို့ကြံသိစရာအာယုံတွေကတော့လည်းမရှားပါဘူးဒီဥစ္စာကတော့အာယုံမျိုးမျိုးတွေပါပဲအကုန်လုံးကြံသိစရာသဘောအာယုံတွေရှိတယ် အဲ့ဒါမိပြီးတော့ဇီကုသနာကြံစီမှုတွေဖြစ်တယ်တဲ့ဇီကုသနာကြံစီတဲ့ကြံစီတဲ့ဟာကအသေးသေးကြီးတယ်အကြောင်းနဲ့အကြောင်းမိပြီးတော့ဖြစ်တဲ့အကျိုးတရားကြီးတယ်ပဲဒီကပုဂ္ဂိုလ်သတ္တဝါမပါဘူးကြားနေတာငါပဲထင်တာပေါ့လေဇီကုနေတဲ့ငါပဲလူချင်းနေတဲ့ငါပဲနေတဲ့နေတဲ့ငါပဲစိတ်ပြည့်နေတဲ့ငါပဲဇီကုနေတဲ့ငါပဲပုဂ္ဂိုလ်သတ္တဝါပဲသူတို့ထင်ကြတာပေါ့သူကဟုတ်မှာမဟုတ်ပဲသူကသဘောတရားလေးတွေအခုတရားထုတ်တဲ့ခါကျတော့သင်ရှင်းတယ် စိတ်ကူးရင်စိတ်ကူးတဲ့တော့မရှိဘူးကစိတ်ကူးတာစလည်းမရှိဘူးခုမှဂျုံနဲ့တည်းအချင်းဖြစ်လာတာနဲ့မှားလိုက်တာနဲ့ကြောက်တာမရှိရဘူးဒါကလိုချင်များပြီးလိုချင်တယ်မှားတာဟောမရှိရဘူးဒီလိုချင်တာအစောစောကလည်းမရှိဘူးခုမှရှိတာခုပေါ်ပြီးကြောက်တော့ကြမရှိကြဘူးလို့စိတ်ကြတာစိတ်ဆိုးတာနှလုံးမသားတာအကုန်လုံးမှာပဲစိတ်ကူးတဲ့ဖြစ်တဲ့ဟာတွေဒီတိုင်းဒီတိုင်းမှလို့ချင်းပျောက်သွားတာပဲစောစောကလည်းမရှိဘူးပြီးတော့ဖြစ်ပြီးတော့လည်းမရှိကြဘူးပျောက်သွားတယ် ပြီးတော့ငါပဲဟုတ်နေမှာတော့ပုဂ္ဂိုလ်သားတော်မဟုတ်ဘူးသဘောတရားလေးအကြောင်းလေးတွေကြီးလို့အဲစီစီသောစိတ်တွေနှလုံးသွင်းမှုစိတ်တွေရှိလို့ပြီးတော့နောက်စိတ်ကူးစရာအယုံလေးတွေကလည်းရှိတယ်အဲ့ဒါနှစ်ခုမှီပြီးတော့သူကစိတ်ကူးမှုစိတ်လေးတွေဖြစ်လာကိုဖြစ်ပြီးတော့ကြောက်သွားတာပါပဲအဲ့ဒါရေဓမ္မဟိတုပါဝါရေဓမ္မာအကျင့်တရားတို့ဟိတုပါဝါကြောင့်တရားလည်းမောစရှိကုန်၏မျက်စိအစဉ်စာရှိသောကြောင့်တရားလည်းမောစရှိကုန်၏ အဲဒီထဲမှာအရေးကြီးဆုံးပဓာနာကတော့တဏှာဆိုတော့သမှုရကတော့သူကတော့အရေးကြီးဆုံးပေါ်တယ်တဏှာအရင်ခံပြီးတော့ဘဝတွေရှိရခုနတဏှာပစ္စယဥပါဒနာဥပါဒနာပစ္စယဘောဘဝပစ္စယဇာတိဆက်လာတယ်တဏှာကသူကအရင်ခံမယ်ဒီတဘဝလုံးနဲ့ခြုံပြောမယ်ဆိုလို့ရှိရင်တော့ရှိဘဝကမကင်းသေးတဲ့တဏှာကြောင့်မြင်ရတဲ့အစဉ်တွေမှာလည်းသာမှုရှိတယ် ကြားရတယ်။ဗာနေမလဲသာမှုရှိခုရှိတယ်လို့ပေါ့လေသူထူးဆန်းတော့မဟုတ်ပါဘူး။အခုလည်းရှိနေတာပဲဟာပေါ့။အခုလည်းမြင်ရတာတွေသဘောကျကြားရတာနားရတာစားရတာဒုတိယတာကောင်းနေဆိုသဘောကျတယ်။အဲကိုယ့်အခြေအနေလေးသဘောကျ။ကောင်းတဲ့အခြေအနေသဘောကျ။သူများအခြေအနေလေးလည်းပဲကောင်းတာတွေသဘောကျ။သူများကောင်းတယ်လို့ကိုယ်ကလည်းကောင်းနေတယ်။သူများဖြစ်တယ်လို့ကိုယ်ကဖြစ်နေတယ်။အဲဒီလိုဟာလေးတွေကတဏှာတွေခေါ်တာပဲ။အဲဒီတဏှာတွေရှိတော့ကိုယ်သွလာမှုဥပါဒါလေးတွေဖြစ်နေတာပဲ။ ဆွဲလာမှုလေးတွေဖြစ်တော့လူလိုရမယ်ကိုလိုရမယ်ဆိုဆွဲလာမှုတိုင်းလုံးစင်တာလေးတွေကြောက်လို့တော့ကံနေဖြစ်တာပဲကောင်းတဲ့ကဆိုးတဲ့ကံနေဒီကံနေကြည့်တော့ဒီကံနေကြတော့ဒါလေးကပေါ်လာတာကိုပေါ်လာတဲ့အဲ့ဒါလေးဆွဲပြီးတော့တော့ဘဝသိဖြစ်တာကိုဒါတဏှာရောက်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တယ်ဆိုတာဒါပဲပြည်တွေကစပြတာပြည်တွေကစပြီးတဘဝလုံးသွားကြရုံပဲသူကဒီလိုဖြစ်နေတာအဲဒါ

အကြောင်းတရားရင်ခံလာတာတဲ့မျက်စိအစစ်အစရှိသောအကြောင်းတရားတွေအဲအတူတူပြောမယ်ဆိုရင်သမှုရတဏှာဆိုတဲ့သမှုရသစ္စာရှိတယ်။အာ၆ပါးကိုဖြစ်သူဖြစ်ဒီသာနှစ်သက်နေတဲ့သမှုရတဏှာလေးရှိတယ်ဒီတဏှာလေးရင်ခံပြီးတော့ဘဝအတိတ်ယုံနာနေဖြစ်နေတာတဲ့ဘဝအတိတ်ယုံနာနေဖြစ်နေတဲ့အကျိုးတရားတွေဒုက္ခိတနဲ့သူဖြစ်နေတဲ့သမှုရဒုက္ခသစ္စာတရားတွေပဲ။ အဲဒီဒုက္ခသစ္စာတရားတွေရဲ့အကြောင်းရင်းကဖြစ်တဲ့တရားကသမှုရသစ္စာတရားပဲတဲ့အကြောင်းနဲ့ကြိုတာပဲရှိတယ်အဲဒီလိုမြတ်စွာဘုရားဟောပါတယ်ဒါဖြင့်ဒီအကြောင်းကျိုးတွေဟာအကြောင်းရှိအကျိုးရှိအကြောင်းရှိအကျိုးရှိဘယ်လိုကျက်ဖြစ်နေရတော့မလားလို့ဆိုတော့ဒီလိုမဖြစ်တဲ့နည်းလေးဟောပါသေးတယ်ဒေသန္တောအကြောင်းကျိုးတရားတို့၏ရောနိရောဓအကျဉ်းရောနိရောဓအစာချင်းချုပ်အပ်ဖြစ်သောနိရောဓသစ္စာနိဗ္ဗာန်တရားသည်အာတိစီ

တွေ့ရကနေပြီးခံစားအကောင်းဆုံးခံစားမှုလေးဖြစ်ကောင်းဆုံးခံစားမှုလေးဖြစ်ရနေပြီးတဏှာဖြစ်အဲ့ဒီတော့တဏှာမဖြစ်အောင်ဒီမှာအားထုတ်ရမယ်တဲ့ဒီမှာတဏှာမဖြစ်အောင်သတ္တယိဝတဏှာယဒုဒနာဤတာနဲ့ဖြစ်မဲ့တဏှာရှိခံစားမှုဝေဒနာဖြစ်လာရင်တဏှာဖြစ်နိုင်မယ်အဲ့ဒီတဏှာလေးချုပ်သွားကြရလို့လေအသေသာဝိရာကနေတော့အကျွမ်းမဲ့

ညာကနေပြီးတော့မရှုလို့ရှိရင်အဲဒီမြင်လို့ကောင်းသွားတယ်လို့မကောင်းသွားတယ်လို့ဝေဒနာကတော့သူဖြစ်မှာပါပဲရှုလည်းဖြစ်မှာမရှုလည်းဖြစ်မှာပဲအဲမရှုလို့ရှိရင်တော့ကိုတဏှာဖြစ်သွားလိမ့်မယ်ကောင်းကောင်းလေးခံစားရတဲ့ခါလဲဒီကောင်းတာလေးသဘောကျမယ်မကောင်းတာခံစားရတဲ့ခါလဲကောင်းတာလေးကိုသာနှိမ့်တဲ့တောင်းတာမယ်ဒါရောက်လာလိမ့်မယ်အဲဒီမရောက်အောင်လို့ဒီကမြင်နိုင်မြင်နေတယ်ကရှုရမှာပါ

စေနာသင်္ကတိဖသောဆိုတော့ဖသကနောက်မှဖြစ်လာတယ်လို့ပဲဖသပစ္စယဝေဒနာဆိုတော့ဝေဒနာကနောက်မှဖြစ်လာတယ်ဒေသနာကသူကအစိတ်ပိုင်းနဲ့ဒီပိုင်းချင်းပေါ်နေရတာပေါ့ဘယ်လိုအစဉ်အဖြစ်တာမဟုတ်တော့ဒီတိုင်းနဲ့ဖြစ်တာမြင်တယ်ဆိုတာနဲ့တခါတည်းမျက်စိရဲ့အစဉ်ရဲ့မြင်သိမှုရဲ့အဲဒီစိတ်နဲ့အာရုံနဲ့တွေ့တဲ့ဖသဟုတ်လားမြင်တွေ့မှုရဲ့နောက်ပြီးတော့ခါစားမှုဝေဒနာရဲ့ဒါဒီတိုင်းနဲ့ဖြစ်တာဒီဥစ္စာနောက်မှဖြစ်တာမဟုတ်ဘူးငြိမ်းတာနဲ့ဟိုမှာဝေဒနာဖြစ်ပြီ သို့သောနောက်ဆက်တွဲဝေဒနာတွေလည်းရှိတော့ရှိတယ်မြင်ပြီးတဲ့နောက်ဆက်စဉ်းစားလို့ဝေဒနာတွေတစ်စိမ့်နေဖြစ်လာတယ်ဒါတွေလည်းရှိတယ်ဒါပေမဲ့ဟိုတုန်းကတည်းကမြင်လိုက်ကလေးကသူကဖြစ်သွားတယ်ဒီဝေဒနာတွေကတော့မတားနိုင်ဘူးလားဒါဘုရားရဟနာပုဂ္ဂိုလ်လည်းမတားနိုင်ဘူးမြင်ဒီဝေဒနာတော့ဖြစ်မှာပဲကောင်းကောင်းမြင်တဲ့အခါကောင်းတဲ့ဝေဒနာဖြစ်မှာပဲဒုက္ခဝေဒနာကောင်းတဲ့သဘောလေးသူဖြစ်မှာမကောင်းတဲ့မြင်တဲ့အခါကျမကောင်းတဲ့ဒုက္ခဝေဒနာသဘောသူဖြစ်မှာပဲ

မကောင်းတဲ့အတန်တွေကြားရင်နားတဲ့ကွာမခံသာဘူးသိုးတဲ့အတန်တွေကြားတကယ်လည်းအတန်ဆိုးကြီးတွေများအမှန်တရားပြင်းပြထန်တဲ့အတန်တွေများကြားလို့ချင်းအာမနေတာမနိုင်တော့ကိုဖြစ်သွားတော့နားထဲမှာကလန်းကြီးကြလို့နားကတော့မထင်ကြဘူးခုတည်းထင်ကြတာကနှာခေါင်းကြဘူးထင်ကြတာနှာခေါင်းကမကောင်းတဲ့အနနဲ့နားလို့ချင်းဖြစ်ရင်ဟာအော့အံကုန်တာပဲမူဝေးဒါလည်းတော်တော်ခံခဲ့ပါရဲ့ကြာကြီးနာလို့ချင်းယောဂလည်းဖြစ်နိုင်တယ်သူက အမှန်တရားပြင်းထန်တဲ့စိတ်နာနေပါတယ်တော့သိတော့သိနေနေတာပဲသူကြတော့အမှန်ထင်ရှားပါတယ်သူကအဲဒီတော့ဥပေက္ခဆိုရင်လည်းဒီဥပေက္ခကောင်းတဲ့ဥပေက္ခမဟုတ်ဘူးဥစ္စာအကုသိုလ်ကြီးကျိုးမကောင်းတဲ့အာယုံတွေ့ရတဲ့ခါကလာမြင်မှုကြားမှုနားမှုသာသိမှုတွေဖြစ်တဲ့အခါဘိမာနီနဲ့ပြောမယ်ဆိုဥပေက္ခဝေဒနာပဲဒီဒီဝိညာဉ်သက္ကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်ဇီဝဝိညာဉ်

မကောင်းတဲ့ရတာတွေစားမိတဲ့ခါကျရင်ခါရသူဖက်တာပဲဆိုတာရတာအဲကောင်းတဲ့ကောင်းတဲ့အသင်းသိမတင်ကြသေးဘူးကောင်းတဲ့အပန်လေးကြရင်ဟောတော်တယ်ကြလာပြီနားထဲမှာတခါလူဝင်ချိုးလို့ကြတဲ့အပန်လေးပါပါရကောင်းနေတယ်နားထဲအနာကြရင်ဘိုးတင်ကြတာဘောအနာမူးမူးလေးကြင်ကြင်လေးဆိုတော့နှာခေါင်းထဲမှာတခါလည်းသူကောင်းတယ်အရသာလည်းသိတင်ကြတာပဲစားတဲ့ခါကလည်းအရသာကြောက်အောင်မှာတယ်ချိုးတဲ့ရှင်တဲ့ ကိုကြိုက်တဲ့အရာသာလေးများတွေ့တော့အမှန်ကောင်းနေတာအဲဒါဥပ္ပခါတော့ဥပ္ပခါပဲဥပ္ပခါပဲလည်းသူကဒုက္ခသဘောရှိတယ်လားကုသလဝိပ္ပကအဲဒါဒုက္ခဒုက္ခနေရာချင်းသင်ကြားတယ်ဝေဒနာဆိုတာဥပ္ပခါဆိုပေမဲ့လည်းပဲဒါကလည်းသူကလိလိသဘောမဟုတ်ဘူးဒီရိုးနေတာအောင်ကြတော့လိလိသဘောရှိတယ်အဲကိုယ်တွေ့ထိကြတော့ဒုက္ခနဲ့ဒုက္ခပါပဲဒီဓမ္မနည်းကဒုက္ခဒုက္ခလောက်လာတယ်ဒီကြတော့ဥပ္ပခါဥပ္ပခါမခေါ်ဘူးကြာ သူကသိတင်ကြနေတာကိုကိုမမကောင်းတဲ့အောင်နဲ့တွေ့ရှိတဲ့ခါကျနာကျင်ကြိုက်ခဲ့မှန်းဒုက္ခရောက်တာပဲကောင်းတဲ့အောင်နဲ့တွေ့တဲ့ခါလည်းပဲအထီးပြေနာကောင်းတာပဲဒီမှာတော့ဒုက္ခဒုက္ခတွေပဲဆိုတော့အဲ့တော့ဒီဝေဒနာတွေကဖျားရနာတွေလည်းမကင်းနိုင်ဘူးဒါမြင်ရင်ဒီဝေဒနာဖြစ်တာပဲကြားရင်နားရင်စားရင်တွေ့ရှိရင်ဒီတော့ဒါပါပဲဒီဥစ္စာစားစီတာလည်းမရပါဘူးအဲဝေဒနာပြီးတော့ကိုတဏှာမဖြစ်ဖို့ရတာတော့ဖျားရနာမှာတဏှာမဖြစ်ဘူး ဝေဒနာတွေဘလောက်ပဲကောင်းကောင်းနောက်ကတဏှာလိုက်မလားဝေဒနာတွေဘလောက်ပဲဆိုးဆိုးနောက်ကတဏှာလိုက်မလားအဲဒါလိုပဲဝိပဿနာရှိတဲ့ယောဂီပုဂ္ဂိုလ်ကလည်းဝေဒနာပြီးရင်တဏှာမဖြစ်အောင်လို့ဒီမှာဝိပဿနာရှုဖို့လိုတာဒါကိုမြင်နေကြတဲ့နေမှာရှုနေရတာမြင်တာရှုမြုံနေရရှင်းမဆက်နဲ့ရှင်းဆက်တွေးလို့ကြည့်ဘာတွေရောက်လာမလဲတဏှာဖြစ်လာတော့မယ်မှာဒါကြောင့်မြင်ုံနေရှုကြားရင်လည်းကြားယုံနေရပါစေကြားပြီးကြောက်သွားပါစေကြားတဲ့ဥစ္စာဟာဘယ်သူပဲဘယ်ဝါပဲ သာသချင်းဆိုတာပဲငိုတာပဲကြီးတာပဲမမီတယောက်စီနဲ့တကားလဲအဲအနာနာလို့ရှိရင်လည်းနာပြီးရင်ကြောက်သွားပြီစီရတာစားတိတကလည်းရတာလေးရှားပေါ်မှာသိသိသိသိပြင်းပြောင်းသိပြင်းပြောင်းဒီလိုရရှင်းဆက်ပြီးတော့ဒါလေးကကောင်းလို့သာဒိုးရတာမင်းလေးသာဆက်လိုက်တာစသည်ဖြင့်ကြောက်ပြီးတော့သွားမနေရဘူးအဲဒီလိုမသွားရအောင်လို့မြင်နေကြတဲ့ဓဝါကြောက်ပါပေါ်တိုင်းပေါ်တိုင်းယုံနာလေးတွေကို ပါဏတိပြောင်းလို့လိုက်မှန်နေရတာမြင်မြင်မြင်နဲ့ကြားရင်ကြားတယ်ဟုတ်လားစကားသားတော့ပဲပြောင်းမယ်ဒီလိုအထုရတယ်မတတ်နိုင်စကားသားတော့ပဲကြားလိုက်မှာတော့ဒီတုံးကြီးတွေတွားနေကြတစ်ချက်ထဲတည်းယုံနေပဲကြားလိုက်လို့ဆိုချက်ပေါင်းများစွာတိုင်းမှာအဝတ်တွေညစ်ပေးနေလို့ရှိရင်ဝှလျှော်တဲ့ခါကာလမှာဒီတစ်ခါလောက်နဲ့ထူရရဲလဲယုံနေကြီးတွေပဲပြောင်းလိုက်မှာတော့အထတာလောက်ရတာမှာတတ်တယ်တဲ့တိုက်ဒီနေ့တစ်ခါလဲလောင်းလိုက်ထူလဲရဲလိုက် ညှစ်လိုက်အများကြီးလုံးမှဒီမှာကြောင်းသွားတော့အဲဒါလိုပဲသာသာသာတော့အပိုင်းပိုင်းနေပဲသိလေဥမှာတော့ဇင်လိုက်ရှုမှသွားတော့ဥရိယပြညာကျရင်တော်တော်လေးကောင်းလာပါပြီသမထနာလည်းတော်တော်ကျင်းလာပါတယ်ဥရိယပြညာကျတော်တော်ကောင်းတယ်သင်္ကညာကျတော့အပြတ်ပြက်ကလေးတွေပဲသာတတ်လို့ကိုမရဘူးခုနဲ့တစ်ခုနဲ့ကိုမဆက်တော့ဘူးဘာလို့ဆိုပေါ်ပြီးကြောက်သွားမောပြီးကြောက်သွားပေါ်ပြီးကြောက်သွားကြည့်တယ်ပဲခါပုံသဏ္ဍာန်ထေရရမရှိဘူးဘာမှတည်ရနေတာမရှိဘူးချက်ချင်းကြောက်သွားတာလေးတွေဒါလေးတွေပြီးရတာဒါတော့ မြင်တာလေးတွေမြင်ပြီးကြောက်တော့မြင်တာကသိမထင်တာဘူးဒေသနာစင်မှုကဘုညာမြင်ရပြောတယ်ဟိုသခင်ကကြွမြင်တာတော့ပြောရှင်ပြတယ်ဒေသနာစင်ကကြီးတွေဟောမနေပါနဲ့ဒေသနာစင်ဟောလူတွေကသိနာမလဲဘူးတဲ့သူကပြောတယ်ဟိုကကိုတွေ့ထိကနေပြီးတော့ဟောရင်ကောင်းပါတယ်သူကတောင်းပါတယ်တောင်းပါမယ်ဘုညာဒေသနာစင်လွတ်ပြီးတော့ဟောရမှာလဲခဲ့တယ်ဒီလိုပဲဟောနေရတာပဲဟုတ်တယ်သူကမျက်စိကမြင်တာသောပြခဲ့တယ်မြင်တာပြတဲ့ပုဂ္ဂိုလ်ကတော်တော်ကြားတယ်နည်းနည်းပါးပါးရှိပါတယ် ကြားတာတွေကြတော့တော်တော်ရှင်းလာပါလေကြားတာကြားပြီးပြောကြားပြီးလို့ရှင်းတယ်အနန္တနာကတော့သူရဲတယ်ရတာကတော့စားတဲ့ခါလေးမှသူကသူကောင်းကောင်းတွေ့ရပါတယ်အတွေ့အထိတွေကတော့ကိုအများအားရှိနေတာပေါ့အဲဒါကြတော့ထိတာလေးတွေမှလို့ချင်းထိပြီးပြောထိပြီးပြောတာကတော့ရှင်းတယ်ဒီဥစ္စာတော့ဖောင်းတာပင်နာကစပြီးတော့ဖောင်းတယ်ဆိုရင်အဲဒါဖောင်းတာလေးတွေဆင့်ဆင့်တခါတည်းရိတ်ကနေရိတ်ကနေရွေးလိုက်ရွေးလိုက်ရွေးလိုက်ရွေးလိုက်တင်းလိုက်တင်းလိုက်အဲဒါကြောက်ကြောက်သွားတော့ ပင်ကြတာညာနဲ့ရွေးတယ်ရွေးတယ်ရွေးတယ်ရွေးတယ်တခါတည်းရောရောပြီးကြကြသွားအပိုင်းပိုင်းလေးညာပါသင်သင်ကြပါတယ်ကိုယ်ထဲမှာခိုင်းနေထိုင်နေလို့မှနေလို့ချင်းကိုယ်ထဲမှာတောင်းနေနေတဲ့သဘောလေးတွေခါတဲ့တပိုင်းတပိုင်းတွေဒါလည်းထိုင်တာလေးတွေကထိုင်နေမှလည်းကြောက်တယ်ထိုင်နေမှလည်းကြောက်တယ်တပိုင်းတပိုင်းကိုယ်ရဲ့စမ်းနေမှလို့ချင်းလည်းပဲလက်ထက်ခြေတွေကနေပြီးတောင်းနေတဲ့သဘောရွေးတဲ့သဘောလေးတွေကရွေးလိုက်ရွေးလိုက်ကြောက်လိုက်ကြောက်လိုက်တခါတည်းတပိုင်းတပိုင်းတွေပိုင်းပိုင်းကြောက်အပိုင်းပိုင်းနဲ့ကြောက်တာဒါတွေသင်ကြပါတယ် eriọrụ ji agwa ị alba riri te na eleiorema nyanw na abụa j w nyanyawụ na-ebubu weme na gwa na ebe i sena paa hụ rela nyayaw ije nyawụ ije gb ije b ije zbọ dịr ibur အဲတော့အဲဒီတဏှာကနေပြီးတော့နဲဝေဒနာကနေပြီးတဏှာမဖြစ်ပဲတဲ့တဏှာချုပ်သွားလို့ရှိရင်တဲ့ကនិရောဓပဲတဲ့ကသာသာယေဝဒနာယအထုဖြစ်တိုက်သောတဏှာဤသာလင်အတိတဝိရာကនិရောဓအကျွင်းမဲ့ပြက်ပြဲခြင်း ချုပ်ခြင်းကြောင့်ဥပါရဏនិရောဓဥပါရဏချုပ်ခြင်းသည်ဟောတိဖြစ်၏အဲဒီဝေဒနာကနေဖြစ်မဲ့တဏှာလေးဟာ

အဲဒီမြင်မှုကြားမှုတွေဝေဒနာလေးတွေပြောင်းဖြစ်ပြီးတော့ဖြစ်ပြီးရင်ပျောက်သွားရင်ဖြစ်ပြီးရင်ပျောက်သွားရင်လည်းတွေ့ရတော့ငါလည်းမရှိဘူးသူလည်းမရှိဘူးပုဂ္ဂိုလ်လည်းမရှိဘူးသတ္တဝါလည်းမရှိဘူးချစ်စရာကောင်းတာလည်းမရှိဘူးမုန်းစရာကောင်းတာလည်းမရှိဘူးသူသဘောတည်းသူဖြစ်ပြနေတာကြီးတဲ့တွေ့နေရတော့ဘာမှသူကသာယာစရာတဏှာဖြစ်စရာအကြောင်းမရှိတော့တဏှာမဖြစ်ဘူးတဲ့ဖြစ်ခွင့်မရဘူးမဖြစ်အဲ့ဒါအကျုံးမဲ့ပြတ်တော့နောက်ပြန်စဉ်းစားရင်ဖြစ်အောင်မလားသနောက်လည်းပြန်မစဉ်းစားဘူး စဉ်းစားလည်းပဲပါရကြမပေါ်တော့ဘူးဘုရားဖြစ်ဖြစ်တဲ့သဘောပဲရှိတာအဲဒါကြောင့်ဒါလည်းဝိပဿနာနဲ့ချုပ်တာလည်းပဲအတ္တိတာကျွမ်းမဲ့ပါပဲဒါပဲမဲ့လို့ဟိုသာကသိချုပ်တာတော့မဟုတ်ဒီအာယုံနဲ့စပ်ပြီးတော့ကျွမ်းမဲ့ချုပ်တယ်ဒီတာယုံနဲ့ချုပ်တယ်မြင်တာလေးမှလိုက်တော့ဖြစ်ဖြစ်ကလေးပြီးသွားရင်အဲ့ဒီတမြင်လေးနဲ့စပ်ပြီးတော့ကျွမ်းမဲ့ချုပ်တယ်ဒီပြင်မြင်နေတာဝန်မခံဘူးကြားတာလေးတစ်ခုမှလိုက်လို့ကြားတယ်ဆိုပြီးအဲဖြစ်ဖြစ်သောတာလေးတွေ့လို့ရှိရင်အဲ့ဒီအကြားလေးတစ်ခုနဲ့စပ်ပြီးတော့ တဏှာမဖြစ်တော့ဘယ်နည်းနဲ့မှမဖြစ်ဘူးခုလည်းပြင်အောင်လည်းပြင်မှုသာကျွမ်းမဲ့ထုတ်တာပဲဒါပေမဲ့သိပြင်ကြားနဲ့ဒါကိုမခံနိုင်ဘူးသူကဝိပဿနာအဲအရိယာမေကထုတ်တာကတော့ပြင်အကုန်လုံးပဲဘယ်အာယုံနဲ့ရလို့ကန့်တာမရှိဘူးအရိယာမေကထုတ်သွားရင်တော့ပြင်အရာဓမေကထုတ်ရင်တဏှာတွေအကုန်ပေါ်တယ်အနာဂမ်မေကထုတ်လို့ရှိရင်ကာမရာဂတွေအကုန်ပေါ်ကာမတဏှာတွေအကုန်ပေါ်သောတာပတိမေ ဗရာမိမဲ့တို့ကျုပ်သာကတော့ပယ်လေးပါးကြလောက်အဲဒီသောတာပတိမဲ့ကဆိုတော့ဗရာမိမဲ့ကသိပြီးတော့စီရင်စီရင်သိပြီးတော့မထူးကြဘူးသောတာပတိမဲ့ကချုပ်တယ်ဆိုလို့ရှိရင်ပယ်လေးပါးကြလောက်ကျမ်းမ်းတဲ့တဏှာတွေအကုန်ပဲပဲအာယုန်နဲ့ရလို့မဟုတ်ပဲအာယုန်နဲ့မှပယ်လေးပါးကြလောက်တဏှာတော့မပြည့်ဘူးအဲလိုချုပ်သွားပါတယ်ဒါဝိပဿနာကတော့ပြင်ရှုမိတဲ့အာယုန်လေးနဲ့စပ်ပြီးတော့ချုပ်သွားတယ်ကောင်းတယ်သာသာဧဝရဏယထိုဝေဒနာကိုအကြောင်းပြုဖြစ်မဲ့ တဏှာဤသာလင်အသေတဝိရနေသောသာအကျွင်းမဲ့ပြည့်ပြည့်ချင်းချုပ်ခြင်းကြောင့်ဝိပဿနာနဲ့ပြည့်ပြည့်သွားတဲ့ချုပ်သွားလည်းရှိတယ်။အရိယာမနဲ့ပြည့်ပြည့်သွားချုပ်သွားလည်းရှိတယ်။ဥပါဒနာနေတော့ဥပါဒရင်ချုပ်ခြင်းဒီဟောဒီဆွဲလာမှုမဖြစ်တော့ဘူးတဲ့။ဝိပဿနာနဲ့ဒီအာယုံနဲ့စပ်ပြီးတော့တဏှာချုပ်သွားလို့ရှိရင်ဥပါဒနာလည်းဒီအာယုံနဲ့စပ်ပြီးဆွဲလာမှုမဖြစ်ဘူးကွာ။အဲ့ဒါကြီးဟာ တရင်္ဂနိရောဓတွေခေါ်ပါတယ်ဥစ္စာတရင်္ဂနိရောဓတရင်္ဂနိဗ္ဗာန်တွေခေါ်တယ်။နောက်ဝိပဿနာလောကီမက်ကနေပြီးတော့မျက်မှောက်တွေ့ရတဲ့နိရောဓတွေပါနိရောဓသစ္စာတွေပါပဲ။အရိယာမက်ချုပ်သွားကြလို့ရှင်တော့ဒါကတော့သစ္စာနဲ့နိရောဓတွေစင်စစ်နိရောဓပဲတဲ့နိရောဓသစ္စာဖြစ်ပဲတဲ့ဒီကတော့ဥပါဒာနိရောဓဥပါဒာဆွဲလမ်းမှုဤချုပ်ခြင်းကြောင့်ဘဝနိရောဓကာမဘဝဤချုပ်ခြင်းနိရောဓတိဖြစ်၏ ဥပါဒဆွဲလမ်းမှုမရှိရင်ဆွဲလမ်းမှုမရှိတော့ဘဲဟိုလိုလိုရရင်ဒီလိုလိုရရင်ကောင်းနိုင်မယ်လို့မဆွဲလမ်းတော့မလုပ်ဘူးပေါ့မလုပ်ရင်ကုသဘာအကုသဘာလည်းမရှိဘူးဘဝဘဝနေရတာဘဝရေးချုပ်ခြင်းကြောင့်ဇာတိနေရတော့ဇာတိချုပ်ခြင်းဒီဟောဒီဖြစ်အကုသဘာအကုသဘာမှမရှိတော့ပဲဒီကံကပဲအကျိုးပေးတော့မယ်ဘဝမဖြစ်တော့ဘူးဘဝသိမဖြစ်ဘူးဒါကတော့ဝိသင်းကြမှာသင်ကြဉာဏ်နာပြင်းမှာပဲသာပြီးသင်ကြမယ်ဟုတ်တော့

ဖြစ်ရင်လည်းပဲအာယုဘဝဖြစ်မဲ့ဇာတိတွေအာယုဘဝမှာရောက်ဖြစ်မဲ့ဆိုရင်လည်းယူဘဝဖြစ်မဲ့ဇာတိတွေလည်းတခြားသောဘဝတွေဧကမောတပိတဝါတွေဘဝပဲဖြစ်တော့မယ်တဲ့လို့ယူဘဝရင်လည်းဖြစ်မဲ့အာယုဘဝရင်လည်းဖြစ်မဲ့ဒီမှာတစ်ပါးသောဘဝတွေကမဖြစ်တော့အဲ့ဒီဇာတိတွေထုတ်တာဇာတိပဲဇာဇာတိနေတော့ဇာတိချုပ်ခြင်းကြောင့်ဇာမရဏံဥခြင်းသိခြင်းဒီ၎င်းဘောဂဝတိလဒုက္ခဒေါမနတုပါသာ ဆိုရင်မှုဆွေးခြင်းကိုကြွေးခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်လုံး၏ပြစ္ဆာပူပါခြင်းတို့သည်၎င်းနေရောသံတိချုပ်လေကုန်၏ဘဝအတိမဖြစ်ရတော့ဦးစရာပဲရှိတော့မလဲဒီစရာလည်းမရှိဘူးဆိုရင်လည်းဘူးစရာတွေဘာမှမရှိတော့အကုန်လုံးချုပ်သွားပါတယ်အဲ့ဒါလည်းအရဟတမေမှာအကုန်လုံးပြင်းပါတယ်ခုနသောတာပတိမေဆိုရင်တော့ခုနကအတိုင်းသွားမှာသောတာပတိမေကဘဝဇာတိချုပ်တာကိုက အပယ်လေးပါးဘဝဇာတိထုတ်တော့အပယ်လေးပါးမှာရောက်ပြီးတော့ဥဝနာတရားမှတွေသွင်းမှုတရားမှတွေထုတ်တာပေါ့ခုနဘဝတဲ့ပုံလုံးကြီးဖြစ်မဲ့ဇာတိတွေထုတ်တယ်ဆိုတော့အဲ့ဒီခုနဘဝတဲ့ပုံလုံးကြီးဖြစ်မဲ့ဇာတိတွေနဲ့စပ်ပြီးတော့ဥဝနာတရားမဲ့ဟာတွေဒါတွေမရှိဘူးပေါ့ဇာတိထုတ်တယ်ဆိုတော့ဒီလိုပြောတယ်ေဝံသဗ္ဗေဣဇာနိခြင်းကေဝလာသာချမ်းသာနဲ့မရောမဲကျဲသက်သက်သောဣဒ္ဓတရသကံဤစင်ရစုဤနိတော်တော်ရှုခြင်းသည်ဟောတိရှိအခုချုပ်သောတာ ဘာတော့ဆိုချမ်းသာနဲ့မရောဒုက္ခတွေချုပ်သွားတာပါတဲ့ပုဂ္ဂိုလ်သတ္တဝါကြီးပျောက်သွားတာမဟုတ်ဘူးတဲ့လောကမှာလူတွေထင်းနေတာကတော့ကိုညာနာပုဂ္ဂိုလ်များပြိဋိဘာသာနဲ့ဆိုရင်ဟာပုဂ္ဂိုလ်တယောက်ပျောက်သွားတာပဲအကောင်ထည်ကြီးတဲ့ကြောက်သွားဘယ်လိုထင်းနေကြတာကိုအကောင်ထည်ကြီးမရှိပါဘူးတဲ့သူကအကြောင်းကျိုးတွေဆက်စပ်ပြီးဖြစ်နေတယ်ယုံနာဆင်းရဲတရားတွေပဲတဲ့ဒီဆင်းရဲတရားတွေချုပ်သွားတာပါတဲ့အကောင်ထည်စကလည်းမရှိ ပရိနိဗ္ဗာန်မသံမိကတည်းကယ ahanan ပုဂ္ဂိုလ်ရဲ့လို့အကောင်းဆုံးသခေါ်တာခေါ်ရတာရှိတာမဟုတ်ဘူးတဲ့ယုံနာပဲရှိတယ်အဲဒီတော့ပရိနိဗ္ဗာန်သုရိနောက်မှာဘဝသိယုံနာခန္ဓာတွေမဖြစ်ဘဲနဲ့ငြိမ်းတာဆင်းရဲတွေငြိမ်းသွားတာတဲ့ဗျာအဲဒီလိုဆိုလိုပါတယ်ကဆင်းရဲသုရိငြိမ်းသွားတာပါပဲဒီထဲမှာကောင်းတာတွေကြောက်သွားတာမပါပါဘူးတဲ့မကောင်းတာတွေဆင်းရဲတွေကြောက်သွားတာပါပဲအဲဒီလိုနိရောဓသစ္စာကြတဲ့မြတ်စွာဘုရားဟောတာကို စေတံတို့အကြောင်းကျိုးတရားတို့၏ယောနိရောဓစခြင်းချုပ်ငင်းရဖြစ်သောနိရောဓသစ္စာနိဗ္ဗာန်တရားသင်္ခါရတိရှိတင်စာတို့ချုပ်ငင်းရဖြစ်သောနိရောဓသစ္စာနိဗ္ဗာန်တရားကိုလည်းမဟာသမနောများများဖြစ်တော်မူသောငါတို့ပြန်ရစွာဘုရားသည်အားဟောကြားတော်မူ၏အဲဒီနိရောဓသစ္စာလည်းဟောသည်တဲ့နိရောဓသစ္စာဟောတယ်ဆိုတော့နိရောဓသစ္စာရောက်ရောက်ဖြစ်တဲ့အကျဉ်းသားလည်းပဲဟောသေးတယ်ဆိုတဲ့အဓိပ္ပာယ်ကတော့လူလူပါဝင်သွားတာပေါ့ ယုံဝါရီမဟာသမဏောမဟာသမဏောငါတို့ဆရာဖြစ်တော်မူသောယဟမြယဟမြဖြစ်တော်မူသောငါတို့ဆရာမြတ်စွာဘုရားသည်ယုံဝါရီဤသို့ပင်သစ္စာလေးပါးတရားကိုဟောကြားတော်မူ၏ရှိပါသည်လို့အရှင်သတိမထေရကဟောလိုက်တဲ့အခါဒီကထာရှိကာထာတော့တဝက်တင်မဲ့သောတာပန်ဖြစ်တယ်လို့ဆိုရဲဒါကတော့ပါရမီနှစ်ထူးတဲ့ပုဂ္ဂိုလ်မျိုးပေါ့ အဲဒီကနောက်တော့ရှင်သာရိပုတ္တရာလောဥပဒိတာပြပိုက်ကသောတာပန်ဖြစ်သွားတော့ဒီလောက်ပဲတော်တော့ပါပြီလို့ရှင်းစင်ဟောရမလို့ပါဘူးဆိုပြီးတားပြီးတော့သူ့မှာငငယ်ချင်းရှိသေးတယ်တဲ့ဂရိကဝတ်ပြုထားတဲ့တရားထူးတွေ့တဲ့ပုဂ္ဂိုလ်ကပြောရမယ်ဂရိကဝတ်ပြုထားတဲ့အဲဒီငငယ်ချင်းသွားပြီးတော့ခေါ်ခဲ့ပါအောင်မယ်သင်ပြအခု မြတ်စွာဘုရားဘယ်မှာသတင်းသုံးပါလဲသူဝိလူဝင်ကျောင်းတော်မှာဆိုတော့သင်ပြကျွမ်းနေမှာဘုရားတည်းတော့နောက်ကလိုက်ခဲ့ပါမယ်မိစေတငယ်ချင်းခေါ်ပြီးတော့လိုက်ခဲ့ပါမယ်ဆိုပြီးတော့အရဇီမထေရကိုလွတ်လိုက်ပြီးတော့သူကကောလိတနုနေစီလာတာကိုကောလိတပြပိုက်စီကိုလာဟောကြပါလားသမဏကြောင့်ကပြန်လာတဲ့အခါကလာပါလာနေတဲ့နဲ့သာကျွဲနေမှာပါပဲကျွဲနေတယ်ထူးကြနေတယ်သူကအဲဒီလိုဖြစ်မှာပါပဲသူက ခါတိုင်းခါတိုင်းတော့တရားကြပြီးပြန်လာဘာမှမတွေ့ကြတော့စိတ်ပြည့်စိတ်ညစ်ပြီးတော့အမှန်နဲ့ကြားလာတဲ့ခါလည်းရှိမှာပေါ့အခုဒီကရတရားတို့ရလာတော့စိတ်ကလည်းကျွတ်ကျွတ်ဆိုတော့ယုတ်တိကလည်းကျွတ်နေတာဒါလည်းရှိနိုင်မယ်သူကဒါတော့ခါတိုင်းခါတိုင်းကိုကပฏิသမစဉ်ကမပါတော့အဲကိုလည်းလူကြောက်ပုံမှာစပြီးတော့အမျိုးဖြစ်ပါလိမ့်မယ်အခုပฏิသမစဉ်တွေကပါလာတော့ဒါလေးလည်းသိမ့်မွေ့နေပါလိမ့်မယ်ပြီးတော့ ကောရိတာပြပိုက်ကအခါမှကြည့်တာပေါ့လေကာဏတိတရားသူတို့ရလာပုံပေါ်ပြီဆိုပြီးတော့အဲအသွေးဥပဒိတာတရားသူများရလာဗလားလို့ပြီးတော့တရားသူဆိုတော့အမြိုက်တရားလို့ဆိုပါတယ်အမတန်နဲ့သိချင်းကင်းရတယ်ကြာနေပါမသေးသေးပေါ့မသေးတဲ့တရားမှရလာတာဆိုတော့အားရလာပြီတော့ဘုံခံပါတယ်ဘုံမခံလည်းမဖြစ်ဘူးသူကဂရိကဝတ်ပြုတာ ရလာတယ်ပြောမှလည်းပဲသူ့ဥစ္စာနားလည်မှာဟိုမှာဒီတိုင်းပြောလို့မဖြစ်ဘူးရလာတယ်လို့ပဲပြောရမှာလေအဲ့တော့ပြောနေတဲ့ခါတော့ပြောရပါတယ်ဒီလိုဟာအဲ့တော့အာဘယ်ပုံပဲနည်းရလာတယ်ဆိုတော့သူကပြောပြပြီးတော့အသက်ကြီးမထေကဒီလိုဟောလိုက်ပါတယ်ဆိုပြီးသူကလည်းဒီကာသာလေးပြန်ဟောတယ်ရေရမဟိတုပါဝါဒေသဟိတုံတရတောအာဟ သေသင်္စာယောနိရောဓဧဝံဝါရီမဟာသမနောဒီကရာလေးကြံမို့ဒါလေးကြတာနဲ့ဟောရိတာပြပိုက်လေသောတာပန်ဖြစ်တယ်သောတာပန်နိမပူရဒါလေးရပြီးတော့သွားတော့သူတို့အေးမြကြပြီတို့တရားသူတွေကြဆက်စားပြန်ကြွားရပြီလို့ဆိုတော့သင်္သာရိပုတ္တရာလောင်းဥပဒိတာက သူကဘဝဆက်ဆက်ကတည်းကဆရာသမားဆိုရင်နာလေးစားတယ်။အဲကြောင့်တို့တို့ရတဲ့တရားလေးဆရာကြီးပြရင်ကောင်းမှာပဲလို့အောင်းမိပြီးတော့ဆရာကြီးသွားပြောရအောင်လို့ဟုတ်တယ်တရားတို့ရတဲ့ပုဂ္ဂိုလ်ကကျေးဇူးကျေးဇူးရှိတဲ့ပုဂ္ဂိုလ်သတိရဒီတရားလေးသွားပြောလိုက်ရင်သူတို့သဘောကျမှာပဲလို့လို့အောင်းမိတာ။ကိုကြတော့ဟုတ်ချင်မှာဟုတ်ပါကြားသားပဲလို့ကအဲဒီမှာသွားပြီးတော့ပြောရဆရာကြီး

ဆရာကြီးကတော့မလိုက်နိုင်ဘူးဆရာကြီးကမလိုက်နိုင်ဘူးသူကမင်းတို့ပဲသွားကြပါတော့တယ်ငါကမလိုက်နိုင်ဘူးဆရာကြီးတဲ့ဘုရားပွင့်လာလို့ရှိရင်တော့လောကလူတွေကဘုရားစီသွားကုန်မှားတယ်ဆရာကြီးတော်ကြလို့ရှိရင်ဘယ်နဲ့လုံးမလဲအာကိစ္စရှိပါဘူးလို့မင်းတို့စဉ်းစားကြည့်ကောလောကမှာမလိမ္မာတဲ့ပုံကိုယ်တွေနဲ့လိမ္မာတဲ့ပုံကိုယ်တွေဘယ်သူမှများတယ်မင်းစဉ်းစားကြည့်ပါဦး မလိမ္မာတဲ့ပုဂ္ဂိုလ်တွေကများတယ်ဘုဒ္ဓတာနေတဲ့ပုဂ္ဂိုလ်မသိတတ်တဲ့ပုဂ္ဂိုလ်တွေများအေးกว่าအောင်းနေတယ်လိမ္မာတဲ့ပုဂ္ဂိုလ်ညောမြင်ပညာရှိတဲ့ပုဂ္ဂိုလ်တွေကဘောရမကြီးသွားကြမှာပေါ့ကွာတဲ့ဒီကမလိမ္မာတဲ့ပုဂ္ဂိုလ်တွေညောမြင်မရှိတဲ့ပုဂ္ဂိုလ်တွေငါသီလာမှာငါပြိဿတွေများပါတယ်ဆိုပြီးတော့သူကသူပြောဆိုလို့သူကဟွန်းဆိုတော့သူကတွေ့ကိန်းတော်ကြိုက်သားပဲသူကသူဒီဘာသာတွေကြားလိုက်ဟုတ်တယ်အမင်းတို့သွားကြတော့ဆိုတော့သွားရတယ် အဲဒီမှာတကြီးတွေလိုက်သွားတကြီးတွေ900ဆို900တွေကနေပြီးတော့အဲဒီတကြီး900တွေသွားတော့ဆရာကြီးမှမနာသိမချမ်းမသာပြေလို့တကြီး250ကပြန်သွားတယ်လို့ဆိုအဲတကြီး250နဲ့မြတ်စွာဘုရားတန်ရောက်သွားကြတယ်မြတ်စွာဘုရားတန်ရောက်တော့မြတ်စွာဘုရားကတရားဟောတော့တကြီး250တွေကတော့ယဟနာဖြစ်ကြပါတယ်တရားနာရုံနဲ့မြတ်စွာဘုရားအေးဒီကုပေါ်ပြီးယဟန်ပြီးတော့ပြီးရှင်သာရိပုတ္တရာ သင်္သာရိပုတ္တရာအလောင်းဥပဒိတနဲ့ဇင်မောဂရံအလောင်းပောလိတသူတို့နှစ်ပါးကတော့ညာနာမဖြစ်ကြပါဘူးသူကတော့သူကထူးထူးခြားတဲ့ပုဂ္ဂိုလ်တွေမို့လို့ဆိုတာပဲထူးခြားတဲ့ပုဂ္ဂိုလ်တွေပါရမီညာကကျေဝန်းပြီးတော့လည်းမပြည့်စုံသေးလို့လို့ဆိုတယ်။ဒါကဒီကောရောနဲ့ဆိုပြလဲပြမှာပဲဒီပြင်တရားတွေတော့ ရှိကဝိဝိညဆောဘုရားတို့လက်ထက်တုန်းကတော့ဝိဝိညဆောဘုရားကအကသာဝကနှစ်ဦးအကသာဝကပြည့်မဲ့ပုဂ္ဂိုလ်နှစ်ဦးတရားဟောလိုက်တဲ့အခါတရားနာရုံနဲ့ရဟနာပြုကြတာပါဒီလိုဖြစ်တာလည်းရှိတာပါပဲအဲတော့အကသာဝကတွေဒီလိုကြီးတဲ့ပဲဒီလိုလည်းမဟုတ်ပါဘူးသူကအဲတော့ရှင်သာရိပုတ္တရာရှင်မောဂလန်တို့ကတော့ကျင့်ကြတွေကလိုးနေသလိုနဲ့တူပါရဲ့သူကမပြည့်စုံနေလို့သို့တော့ရဟနာမပြည့်ဘူးသူတို့သောတာပန်ဖြစ်တဲ့ဒီတိုင်းမှာပဲတရားမတိုးတဲ့ဘူး အဲတော့အရှင်မောဂလန်ကတော့ကောလိတာပရိုက်ကဖြစ်လာတယ်ရှင်မောဂလန်ကသူကခွန်လေးအာထုကဥပဒိတာပရိုက်ကဖြစ်လာတဲ့အရှင်သာရိပုတ္တရာကတော့15ရဲ့အာထုကအဲဒီအာထုပုံလေးတွေကတော့နောက်သတင်းကြမှာဟောရအောင်မလို့သူတို့ရဲ့ကြည်ကြအကြီးအကျောင်းထုတ်ပါတိကလေးတွေလည်းဟောရအောင်မလို့ဆိုတော့သူတို့ခုံသွားမဒီနာကြောင့်ပြီးတော့ဒီတရားသိမှုမှာ ဂါထာလေးဟောပြီးတော့ဒီဂါထာလေးတွေကောင်းတယ်တော့ဒီလေးနည်းနည်းဂါထာလေးယေရမဟေတုပါဘဝတေသာဟေတုံတထာဂတောအာဟစေသစ္စာယောနိရောဓဧဝဝါရီမသမနောယေရမရှင်တရားတော်သည်ဟေတုပါဘဝအကြောင်းတရားလည်းမောစရှိကုန်၏ဒေသံတော်အကြောင်းတရားလည်းမောစရှိသောကျိုးတရားတော်၏ဟေတုံ အကြောင်းဖြစ်သောသမုဒယသစ္စာတရားကိုမဟာသမနောဉာဏ်မြတ်ပြတော်မူသောငါတို့ဉာဏ်မြတ်စွာဘုရားသည်အာဟောကြားတော်မူ၏ဒေသံတို့အကြောင်းကျိုးတရားတော်၏ယောနိရောဓစာခြင်းသူအဖြစ်သောနိရောဓသစ္စာနိဗ္ဗာန်တရားသည်အတ္တိခြင်းသာသောသူငြိယာနိဗ္ဗာန်တရားကိုသည်မဟာသမနောယဟမြတ်ဖြစ်တော်မူသောငါတို့ဉာဏ်သာကြားသည်အာဟောကြားတော်မူ၏ မဟာသမဏောယံမြတ်တောမူသောငါတို့စီယာဘောရဏစွာဘုရားသည်ဧဝဝါရီဤသို့ပင်သစ္စာလေးပါးတရားကိုဟောကြားတော်မူလေရှိပါ၏ဒီတရားလေးဟာသင်္သာရိပုတ္တရာရောရှင်မမောဂလံရောဒီတရားလေးနာရီသောတာပန်ဖြစ်တာတဲ့အနာအလေးမြတ်ပြုရတဲ့တရားပါပဲဒီလိုနည်းနဲ့ပါတယ်နာကောင်းပါတယ်ဆိုတော့လေအနေရိပဲကနည်းနည်းပြီးတော့ဒီလိုသိကြတော့တဲမလို့ အခုတော်တော်တော့ပေါ်သွားပါပြီ။ဒီနေ့တော့ရအောင်ပြီ။ရှင်သာရိပုတ္တရာရှင်မမောဂလန်တို့သစ္စာလေးပါးတရားကိုသိကြောင်းဖြစ်သောရှင်သာရိမထေရဟောသောယေတုယေရမဟိတုပဘဝသတ်ရှိသောဂါထာတရားယူဇာနာကမှသာရသောဓမ္မသနာကုသကစေတနာအစအနုဘောတို့ကြောင့်ဒုတိယနာပြုသောအောင်တို့ဒီကုတေသနာတော်၌ဒေအာဖြင့်၎င်း